ဒီနေ့သာသနာတော်နှစ်2565ခုကောသာတက္ကတိ1383ခုအတော်လာဇန်6ရက်ခရစ်နှစ်2021ခုဒီဇင်ဘာလဟိုဇင်းတို့ရှိတော့9ရက်ပေါ့တို့တခါကြီးတို့မှရှိရှိရက်နေ့ ဒါဟောကြားတော်ဝိပဿနာအလုံးပေးတရားအဲဒကာကြီးဘယ်နှကြိမ်မြောက်ရှိပါလဲ69ကြိမ်ရှိပါပြီဗျာ69ကြိမ်မြောက်ဝိပဿနာအလုံးပေးတရားအဲ69ကြိမ်မြောက်ဝိပဿနာအလုံးပေးတရားကို မဟောကြမနာကြကြသိမိဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင် တို့နေရနာပြိတ္တာပေါင်းသူတော်ကောင်းတို့ကလည်းဗုဒ္ဓရဲ့ဂုဏ်ရည်တွေကိုစွမ်းအားရှိသောစိတ်ဝယ်ထုံလျက်ဗုဒ္ဓနုတ္တိဘာဝနာပွားများခြင်းဖြင့်ယုတိစွာနာယူကြောင်းစုဗုဒ္ဓနရနရသမောတရဏံဒိတာတံပညာပတိပါစုတိယဝိယတန္တာကာရံ အထာဘိကာမနရဒေဝဟိတဝန္တဝန္တာမိကာဒုဏိကာမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောအစီပွားကိုလိုလာတောင်းတကြကုန်သောစေတာမြတ်သူနလူမြမတတဝါတို့ဤဇူဝေရလည်းပြတော်မူထသော ဒီတတံလောကုလောကီ နလီသောမယိမ့်မယိုင်မြက်ခိုင်လာသည်တမာတိနိရှင်သောစေတလည်းရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကိုထွန်းပေါက်သည်မြင်တတ် အရဟတမတိဟုသောပညာတန်ဆောင်သမေးအောင်လည်းရှိတော်မူထသော ဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကို ကွက်ကပိတ်ပုံဉာဏ်မြင်တုံးအောင်မြူတံပညာဝိဇာတိဟုသောမိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဝီကာမလူနမြမတတ္တဝါတို့၏အစည်းအပွားကို အလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတာဝဟံလူနမြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကောဇိတိန်ဉာဏကြုံငါရွယ်ဆောင်တော်မူတတ်သောကာရုဏီကံလူနာမြမတတ္တဝအမြတနာจิตခင်မာကရုဏာတော်ရှင်လည်းจิตတော်မူထသောအကံဇာတိယသာပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားပြည့်သို့ ရောက်တော်မူထသောအနန္တညာနန္တဗိညုတညာနာဇာတာဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒိုဒိုဂုံဤစုံလင်ပေတရှင်တော်မြတ်ဖရာကို အဟံတရားဝတရားနာအမိမကောဘုရားတပည့်တော်သည်ဟောနာမိတတ္တယုကျုံမံဆွဲချိုး၍ရှိခိုးကြောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဘုရား ယင်းနေ့ဦးဇင်းတို့ဝိပဿနာလုံးပြီးတရားဆက်လက်ပြီးတော့ဟောကြားနာကြားကြရအောင်။နောက်ဦးဇင်းတို့ဒီဝိတ္တုခုနှစ်ပါးအတိုင်းပေါ့ဦးဇင်းတို့ဟောခဲ့နာခဲ့ကြ။နောက်နံပါတ်1ဖြစ်တဲ့သီလဝိတ္တုပိုင်းမှာကိုကျင်တရားတွေစင်ကြအောင်ဖြည့်ကျင်ရမယ်။အဲနံပါတ်2စိတ်တဝိတ္တုပိုင်းမှာ စိတ်စဉ်မှနိဝရဏအညစ်အကြေးတွေကင်းစင်တဲ့ဖြင့်စိတ်ဓာတ်စင်ကြယ်ခြင်းလို့ဆိုသည့်အတိုင်းအာဥပ္ပဇာရအပ္ပနာဆိုတဲ့တမာရီနှမျိုး အနည်းဆုံးတော့တစ်မျိုးပေါ့ဥပ္ပဇာရတမာရီတော့ရအားထုတ်ရမယ်စံနိုင်တော့ဒါတမာပတ်ရှင်ပါပေါတိတိအားထုတ်ပြီးတော့အဲ့လိုတမာရီဒီထင်ရှားရှိလာတဲ့အခါစိတ်ဓာတ်မှာနိဝရဏအညစ်အကြေးတွေကင်းစင်ပြီးစိတ်ဓာတ်ဝိတ္တုဖြစ်ပြီအဲ့ဒါဆိုတစင်တက်ပြီးတော့ ဒါဒိဋ္ဌိဝိတ္တုကူးကြရမယ်။ဟောဒိဋ္ဌိဝိတ္တုဘိုင်းရောက်လာတဲ့အခါသူတမာရီကို အခြေခံပြီးယုတ်ဒီနန်းနေကုန်ပေါ့။ဒါရှုပွားသိကြည့်တဲ့အခါယုတ်နံပရမတရားတို့၌ဉာဏ်မြင်စင်ကြယ်ခြင်းဆိုတဲ့ဒါစေတဝိတ္တုဖြစ်တယ်။အဲဒီဘိုင်းမှာတော့နာမရူပပရိစေတာဉာဏ်ကစပြီးတော့အကျုံးဝင်လာတာပေါ့။အဲနာမရူပပရိစေတာဉာဏ်ဆိုတာရုပ်ဒီနံဒီအပေါ်မှာ ပထမကိုဉာဏ်မြင်စိုက်သည့်တိုင်အောင်ဒါရုပ်ပါသုံးသပ်နိုင်ခဲ့ရင်ပေါ့ယုတ်တရားနန္တရားကိုဒါသိသိနိုင်ပြီဒါလို့ပြောတယ်ဒါလို့ဆိုရအဲ့တော့ဒိဋ္ဌိဝိတ္တုဖြစ်ပြီအဲ့လိုဒိဋ္ဌိဝိတ္တုဖြစ်ပြီယုံနံပရမအပေါ်မှာဉာဏ်မြင်စင်ကြယ်ပြီဆိုတဲ့သူတော်ကောင်းတယောက်တဆင့်တက်ပြီးတော့လေးခုမြောက်ကင်္ကာဝုဒနာဝိတ္တုပိုင်းကိုကူရ လေးခုမြောက်ကင်္ကာဥဒနာဝိတ္တိပိုင်းမှာကံနှင့်ကံ၏အကျိုးတရား၌ယုံမှမှုကိုကျော်လွှားလုံမြောက်သည့်ဉာဏ်အမြင်ဤစင်ကြယ်ခြင်းလို့ဆိုသည့်အတိုင်းကောင်းကံတွေလုပ်ရင်ကောင်းကျိုးတွေရမယ်ဆိုးကံတွေလုပ်ရင်ဆိုးကျိုးတွေရမယ်ဆိုတဲ့ကံနဲ့ကံရဲ့အကျိုးတရားပေါ့ပါဒါဉာဏ်မြင်စင်ကြယ်တာပေါ့အဲဒီဘက်ကတော့ပြစ္စယပရိကဉာဏ်ပိုင်းမှာအကျုံးဝင်ပြီးတော့တတိဝိတ္တိပိုင်းမှာသိသိခဲ့တဲ့ယုတ်တရားနန္တရားတွေကို သူတို့ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုသိသိချင်းပစ္စယပရိကညာပေါ့အဲလိုကင်္ကာဥဒနာဝိသုဒ္ဓိနဲ့ပြည့်စုံတဲ့သူတော်ကောင်းကတဆင့်တက်ပြီးသူမိမိသိသိထားသောယုတ်တရားနန္တရားအကြောင်းတရားအကျိုးတရားလို့ခေါ်တဲ့သင်္ခါရတရားတွေကိုဒါလက္ခဏာကြီးသုံးတယ်တင်ပြီးတော့ဝိပဿနာ ရှုပွားသုံးတတ်ရအောင်အဲ့ဒါကိုတော့မက္ကမက္ကညနာတတနာဝိသုဒ္ဓိမဟုတ်သည်မဟုတ်သည်၌ဉာဏ်မြင်နှင့်စင်ကြယ်ခြင်းလို့ရ အဲ့တော့မက္ကမက္ကနဲ့ငါးခုမြောက်ဖြစ်တဲ့မက္ကမက္ကညနာတတနာဝိသုဒ္ဓိပိုင်းမှာစပြီးတော့ဒါဝိပဿနာရှုပွားသုံးသပ်ရမယ်အတမတနာဉာဏ်အပိတကဥရိယပယဉာဏ်အနုပါအဲ့ကနေဆက်ပြီးအထုတ်လိုက်လို့ဥရိယပယဉာဏ်အရင်ပိုင်းကနေပြီးတော့ဟုတ်အနုလောမဉာဏ်တိုင်အောင်တော့ဒါပရိပဒဉာဏတတနာဝိသုဒ္ဓိကျင့်စဉ်၌ဉာဏ်အမြင်နဲ့စင်ကြယ်ခြင်းအဲ့မှာကျင့်စဉ်ပေါ်မှာ အမှန်မှန်ကန်ကန်ဆုံးဖြတ်ချက်ချပြီးတော့ ဒါအလုံးလုံးမှာညံတိုင်အောင်ယူပွားသုံးတတ်နိုင်ပြီအဲ့လို၆ခုမြောက်ဖြစ်တဲ့ပရိပဒဉာဏတတနာဝိသုဒ္ဓိနဲ့ပြည့်စုံတဲ့သူတော်ကောင်းကတို့ရင်းကျက်တဲ့ဝိပဿနာဉာဏ်တွေကအဆုံးမှာမဉဏ်ပူဉဏ်နဲ့နိဗ္ဗာန်ကိုအာရုံပြုနိုင်မယ်။အဲဒီမဉဏ်ပူဉဏ်နဲ့ပြည့်စုံကဏဉာဏ်တွေကတော့ဒါဉာဏတတနာဝိသုဒ္ဓိခုနှစ်ခုမြောက်အဲ့မှာမိမိတို့လိုလားတောင်းတအပ်တဲ့အသင်္ခတလို့ခေါ်တဲ့အငိမ့်တဲ့ နိဗ္ဗာန်၌ဉာဏ်အမြင်စင်ကြယ်ခြင်းပြောအဲ့လိုဝိတ္တုရိခုနှစ်ပါးကိုစင်တိုင်းကျင့်ခြင်းအပြင်ဒီနေ့တို့တကကြီးတကမာကြီးတွေအားလုံးသောသူတော်ကောင်းတွေလိုလားတောင်းတအပ်တဲ့အမဉဏ်ဘုံဉဏ်နိဗ္ဗာန်ကိုကိုယ်စီကိုယ်စီဒါမျက်မှောက်ပြုနိုင်ရမှာဖြစ်တယ်အဲ့တော့အဲ့ဝိတ္တုရိခုနှစ်ပါးကိုဦးဇင်းတို့ပြောလာတာသီလဝိတ္တုတိပိုင်းစေတဝိတ္တုတိပိုင်းဒိဋ္ဌိဝိတ္တုတိပိုင်း ကင်္ကာဝဒနာဝိသုဒ္ဓိပိုင်းပေါ့အဲ့လိုကင်္ကာဝဒနာဝိသုဒ္ဓိပိုင်းပြီးတဲ့အခါဦးဇင်းတို့ဒိဋ္ဌိဝိသုဒ္ဓိထဲမှာအဲဒီယုတ်နံပရမတ္တိလက္ခဏာတတပြစ္စုပတ္တံပဋ္ဌာန်သိသိမှုတွေကိုဦးဇင်းတို့ပြောလက်စပေါ့အဲ့လေးကိုပြန်ပြီးတော့ဟောကြဆက်လက်ပြီးတော့ဟောကြနာကြားကြရအောင်တော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကဘယ်ကိုရောက်ခဲ့ပြီလဲဆိုတော့ဦးဇင်းတို့ဒီပင်စဒွါရဝတိမှာအကျုံးဝင်တဲ့တန်တိရဏပေါ့ အန္တန္တိရဏဆိုတဲ့နန္တရားတနည်းအားဖြင့်ဒီဝိညာဉ်နဲ့ခန္ဓာအဲဝိညာဉ်နဲ့ခန္ဓာရဲ့လက္ခဏာရတ္တပိစုပတ္ထပတ္ထကိုစဉ်ဟောခဲ့လာခဲ့ကြတယ်အခုဆက်ပြီးတော့အဲ့နောက်ဟောဒဗနာပေါ့နော်ဟုတ်တော့အကြောင်းကိုဆက်ပြီးဟောကြအနာကြကြရအောင်သို့တော့ဒီနေရာမှာဦးဇင်းတို့နည်းနည်းလေးတို့တခါကြီးဒီကမကြီးနားရှင်းအောင်နည်းနည်းပြောချင်တာဦးဇင်းတို့ဒီကမ္မထံကို လက္ခဏာတတပြည့်စုပဋ္ဌံပရဒ္ဒံမရှုဘွားခင်ပေါ့ဟုတ်ရှိရှိခုနဒိဋ္ဌိဝိတ္တုရိကံစတော့ယုတ်တရားတွေကိုသိသိရဲ့နံတရားတွေကိုသိသိအဲ့မှာနံတရားတွေကိုသိသိရဲ့အပိုင်းမှာဒွါရအလိုက်ပေါ့ဝိထုနဲ့အာယုံကိုပုတွဲသိသိပြီးဒွါရအလိုက်ရှုပွားသုံးသိသိရတယ်ဆိုတာလေးဒါဥစဉ်တို့ပြောခဲ့တာအဲ့ဒါလေးကိုတော့မမေ့အောင် အကြောင်းကတော့အခုပေါ်ဒီမှာဦးဇင်းတို့ပြီးခဲ့တဲ့ဘက်ကဆိုတဲ့ဦးဇင်းတို့ဒီဟိုတဏိဒနာပြောခဲ့တာပေါ့အခုပြောမယ်ဟုတ်တော့အဲ့တော့တဏိဒနာပြောခဲ့တဲ့အခါတဏိဒနာမှာဆိုလည်းပဲသူကဓာရအလိုက်ရှုရင်တော့သူကပိုရှင်းတယ်တဏိဒနာဆိုတဲ့ဒီဝိညာဉ်နဲ့ခန္ဓာတစ်ခုတည်းကိုဟိုခြုံပြီးတော့ရှုလို့ရပေမဲ့တကယ်ဓာရအလိုက်ကြတော့စကုဓာရမှာဖြစ်တဲ့တဏိဒနာရေအဲဒေါရဒေါရမှာဖြစ်တဲ့တဏိဒနာရေ ဂါဏဒေါရမှာဖြစ်တဲ့တဏိရဏရဲ့စသည်အပြင်ဓာရအလိုက်ကွဲပြားမှုရှိတယ်။အဲ့တော့အသိဉာဏ်တန်ရှင်းခြင်းတော့ဓာရအလိုက်သိသိပြီးတော့နာဂမထန်တော်ကသိသိခဲ့တယ်လို့ဒီလက္ခဏာတတပိစုပတ္တံပရတ္တံကိုပြန်ရှုတဲ့အပိုင်းမှာလေဓာရအလိုက်ရှုသွားရင်တော့ကောင်းတယ်ပေါ့ဒါလေးကတော့တစ်ချက်ဒီမှာတို့တကကြီးတကမကြီးဟိုဒီဦးဇင်းတို့ဟောရတဲ့အပိုင်းမှာတော့သူကခြုံပြီးတော့ဒီတဏိဒနာဆိုတဏိဒနာကို အချုံပြီးတစ်ချိန်ပြောမယ်ပြီးတော့ဒီဓာရအလိုက်ကိုသူစကုဓာရကတဏိဒနာဒီလိုလေးပဲပြောသွားမှာတကယ်ရှုတဲ့အခါကျရင်တော့ဒါကိုဓာရအလိုက်တခါလေပြင်သာဓာရဝဇံကစားပြီးတော့ပြင်သာဓာရဝဇံခိုင်မှရှိတဲ့နန္တရားအစကုဝိညာဉ်ခိုင်မှရှိတဲ့နန္တရားစသည်အပြင်ဓာရအလိုက်ရှုသွားရင်တော့သူကပထမဇကုဒေါရကိုကောင်းကောင်းကြည်အောင်ရှုနိုင်ပြီဝတိတင်တွေကိုဆိုရင်နောက်ဒေါရတွေကလွယ်ကူတယ်ပေါ့ဒါလေးပြောချင်တာကဲကောင်းပြီအဲ့တော့ဦးဇင်းတို့ရှင်းပြန်သွားတော့ ဒီဟုတ်တော်ပေါ့ဘုဒ္ဓဘတ်အဲဟုတ်တော်ဆိုတာဟုတ်တော်ဆိုတာဘာကိုခေါ်တာလဲဆိုတော့အရင်ဆုံးနားလည်ထားမှာမနောဒရဝဇံကိုပဲဟုတ်တော်လို့ခေါ်တယ်ဘာကိုဟုတ်တော်လို့ခေါ်မနောဒရဝဇံလို့ခေါ်ပါတယ်ဖေဟာနောရရဝဇံကိုပဲဟုတ်တော်လို့ခေါ်တယ်အဲ့တော့ဒီနေရာမှာဦးဇင်းတို့ကြည့်နားလည်ထားရမှာဒီမနောဒွာရဝဇံဒီသူကဟိုရတ္တလို့ခေါ်တဲ့လုပ်ငန်းကိစ္စကနှစ်မျိုးရှိတယ်ပေါ့ သူ့ရဲ့ကိစ္စကနှစ်မျိုးရှိတယ်အဲ့တော့သူကပြင်စတော်ရာဟောဇံပြင်စတော်ရာဝတိတွေမှာဆိုရင်သူကဟုတ်တော်ကိစ္စကိုသူကလုပ်တယ်ဟုတ်တော်ကိစ္စကိုသူတတ်တယ်ပေါ့ဟုတ်တော်ကိစ္စကိုသူဆောင်ရွက်တယ်ဟုတ်တော်ကိစ္စတတ်တယ်တလုံးပြောဟောနောက်တကမနောဒွါရဟောမနောဒွါရရောက်တဲ့အခါကျတော့သူကပြန်ပြီးတော့ခုနမနောဒွါရဟောဇံလို့ဆိုတဲ့ဆိုတဲ့အတိုင်းအာဟောဇံကိစ္စတတ်တယ်တနည်းအားဖြင့်အာဟောဇံကိစ္စကိုသူကဟိုဆောင်ရွက်ရတယ်ပေါ့အဲဒါလိုတော့ခွဲပြီးတော့ ဟိုနားလည်ထားရမယ်ကောင်းပြီအဲ့တော့ဦးဇင်းတို့ဒီဟုတ်တော့ကေလက္ခဏာဓာတ်ပစ္စုပ္ပတ္ထံပဋ္ဌံကိုစပြီးတော့လေ့လာကြရအောင်အဲ့တော့ဦးတို့ဒီဥပက္ခသဟကတာဟိတုကရိယာမနောဝိညာဏမနောဝိညာဏဓာတုတလာရမဏဝိဇာနနာလက္ခဏာဆိုပြီးတော့ဒါသူကကိုယ်ပိုင်လက္ခဏာပေါ့အဲ့တော့အချုပ်ကတော့တလာယရဏဝိဇာနနာလက္ခဏာကအချုပ်ပဲရှေ့ကတော့ဒီ ဟုတ်တော့ကိုဘာလဲဆိုတာသိအောင်ဝိသေသနာလေးမှပြီးလိုက်တာအဲ့တော့ဥပက္ခသဟကတာဥပက္ခသဟကတာဟိတုကကရိယာဆိုတာဥပက္ခသဟကိုအဟိတုကကရိယာစေမနောဝိညာဏတတ်လို့ဘယ်လိုပြောတာဒါကသူကဟုတ်တော့ဆိုတာဘာလဲမသိမှာဆိုလို့ပေါ့အဓိကသူကလက္ခဏာကတော့သလာရမဏဝိဇာဏနာလက္ခဏာအာယုံ6ပါးကိုသိရင်အာယုံ6ပါးကို ရယူခြင်းဆိုတာသူ့ရဲ့ကိုယ်ပိုင်လက္ခဏာအဲ့တော့မနောရာဝဇန်တနည်းအားဖြင့်ဟုတ်တော့ပေါ့အခုဒီမှာဦးဇင်းတို့ကပြင်သောရာဝဇန်နဲ့တည်ပြောမယ်ဆိုဟုတ်တော့ပေါ့အဲ့တော့ဟုတ်တော့ကကိုယ်ပိုင်လက္ခဏာကိုပြောပါဆိုအာယုံ6ပါးကိုသိခြင်းအာယုံ6ပါးကိုရယူခြင်းလို့ဒီလိုနားလည်ရမယ်ဒါဟုတ်တော့ရဲ့ဒါကိုယ်ပိုင်တဘာဝလက္ခဏာပေါ့အပြီးတဲ့အခါကျတော့သူကလုပ်ငန်းကိစ္စ လုပ်ငန်းကိစ္စကြတော့ကိစ္စဝတိနာ ပြင်စတော်ရာမနောဒွာရီတုဟောတဗနာဝဇနာရတာဟောသူကဒါကြောင့်မလို့ကိစ္စနှစ်ခုလာတယ်အဲ့တော့ပြင်စတော်ရာမနောဒွာရီတုတဲ့ပြင်စတော်ရာမှာပြင်စတော်ရာအခိုက်မှာဆိုရင်ဟောတဗနာကိစ္စကိုဆောင်ရွက်မယ်ဟုတ်တော်ကိစ္စကိုဆောင်ရွက်မယ်မနောဒွာရာမနောဒွာရာမှာ မနောဒွာရာမှာဆိုရင်အာဝဇံကိစ္စကိုသူကဆောင်ရွက်မယ်ဒါကြောင့်မလို့ ပြင်စဒွါရ၌အာယုံကိုဆုံးဖြတ်ခြင်းမနောဒွါရ၌အာယုံကိုဆင်ခြင်ခြင်းဆိုပြီးဒီလိုလုပ်ငန်းကိစ္စနှစ်ခုပေါ့အဲ့တော့အခုဒီမှာအချုံချုံရှုတဲ့အချိန်မှာတော့ဒီလိုနှစ်ချက်ရှုလို့ရပါမယ်တကယ်ဒွါရအလိုက်နန္တရားတွေကိုသိသိပြီးတော့မှရှုမယ်ဆိုရင်ခုနသူ့ဒွါရပေါ့အပြင်သာဒေါရမှာမှာကိုကစကုဒေါရမှာဖြစ်သလားဒါလို့တခုချင်းတော့ပြန်ပြီးတော့ခွဲရှုဖို့လိုတယ်အဲ့တော့ဒီနေရာမှာဦးဇင်းတို့ဟိုတစ်ချက်မှတ်ခဲ့ရမှာပေါ့ ဒီလုပ်ငန်းကိစ္စလေးကိုကြည်ရင်းနဲ့တစ်ချက်မှတ်ခဲ့ရမှာကသူဒီအာယုံကိုဆုံးဖြတ်ခြင်းဆိုတဲ့လုပ်ငန်းကိစ္စလုပ်တယ်ဆိုတဲ့တစ်ချက်ပေါ့ပြင်စားတော်ရမှာအဲသို့တော်သူမနောတော်ရမှာအာဟုဇံကိစ္စကိုလုပ်တယ်ဆိုပေမဲ့သူကနောက်ဇောအတွက်လည်းသူဟာဟိုအထောက်ကူပြုမှာပဲအဲ့ဒါတော့ဦးဇင်းတို့ဇောရောက်ရင်ဒါဆက်ပြီးတော့နားလေကြရမှာပေါ့အဲ့တော့ပြန်ပြောမယ်ဆိုရင်သူကဒါလုပ်ငန်းကိစ္စကိုပြောပါဆိုပြင်စားတော်ရမှာအာယုံကိုဆုံးဖြတ်မယ်ဒါသူကကိုယ်ပိုင်ကိုယ်ပိုင်လုပ်ငန်းကိစ္စ နောက်တစ်ခါမနောဒရမှာဆိုအာယုံကိုစင်ကျင်မယ်ဟောဒါလည်းသူ့ရဲ့ကိုယ်ပိုင်လုပ်ငန်းကိစ္စပြီးတဲ့အခါကျတော့ပြစ္စုပတံယောဂီသူတော်ကောင်းတယောက်ကစင်ကျင်နေဒီဟုတ်တော်ဆိုတာဘာလဲလို့ဒါလိုစင်ကျင်တဲ့အခါညာထဲမှာရှိရှိတင်လာနိုင်တာကတထာဘာဝပြစ္စုပတ္ထာနာတဲ့တထာဘာဝဆိုတာတထာထုတ်အတူပဲလို့ပြောတာကဒီလုပ်ငန်းကိစ္စအတိုင်းပဲသူ့ရဲ့လုပ်ငန်းကိစ္စအတိုင်း ဒီပြစ္စုပ္ပတ္ထံမှာလည်းတင်ရှားတယ်အဲ့တော့လုပ်ငန်းကိစ္စဆိုတော့သူအပြင်စဒွါရနိုင်အာယုံကိုဆုံးဖြတ်တတ်သောသဘောတရားလို့ညာထဲမှာရှေ့ရှုထင်လာတယ်။ဘာဖြစ်လို့တော့သူအပြင်စဒွါရမှာဆိုသူအာယုံကိုသူဆုံးဖြတ်ချက်ချနိုင်တာ။အကြောင်းမလို့ဟုတ်တော့ကိစ္စတတ်တယ်။အဲ့တော့ညာထဲမှာဆင်ခြင်လဲတူတူပဲပေါ်လာမှာ။အော်အပြင်စဒွါရမှာဆိုရင်အဲသူအာယုံကိုဆုံးဖြတ်တတ်တဲ့သဘောတရားပဲလို့ညာထဲမှာထင်လာ။တို့တို့ပဲဒီအတိစိတ်ဝိညာဉ်နဲ့ခန္ဓာလေးကိုပဲ ဆင်ញင်လိုက်တဲ့အခါအော်မနောရာရမှာဆိုရင်သူဘာဖြစ်တော့အာယုံကိုဆင်ញင်တတ်တဲ့သဘောတရားပဲလို့ဒါလိုညာနဲ့မှာထင်လာမယ်တဲ့ဒါကဘာလဲဆိုတော့ဘုဒ္ဓရဲ့လုပ်ငန်းကိစ္စဘုဒ္ဓရဲ့လုပ်ငန်းကိစ္စအဲလုပ်ဘုဒ္ဓရဲ့ဒီညာနဲ့မှာရှိရှိထင်လာတာပေါ့အော်နောက်တစ်ခါဦးဇင်းတို့ပဋ္ဌဒံနီးစွာသော အကြောင်းနီးစွာသောအကြောင်းကြတော့ဦးဇင်းတို့ဒီမှာတော့ဟရိယဝတ္ထု အဟိတုကဝိပါက မနောဝိညာဏဓာတုဘဝင်ကနံအညတရာပကမပဋ္ဌာနံဟောသူကနီးစွာသောအကြောင်းကိုပြောပါဆိုရင်အဟိတုကဝိပါကမနောဝိညာဏမနောဝိညာဏဓာတုဘဝင်ကနံအညတရာပကမပဋ္ဌာနံအဲ့တော့ဒီနေရာမှာအဟိတုကဝိပါကမနောဝိညာဏဆိုတာသူရှိကဒီ တန်တိရဏကိုပြောတာပဲတန်တိရဏစိတ်ဒါကိုအဟိတုကအဟိဝိပါကဝိဘက်ဖြစ်တဲ့မနောဝိညာဏတတ္တုဒါသူရှိကရှိတဲ့တန်တိရဏစိတ်ကိုပြောတာနောက်တစ်ခါဘဝင်ကနဲ့ဘဝင်ဘဝင်ကတော့ဒါတတ္တဝါပေါ်မှာမူတည်ပြီးတော့ဘဝင်တွေကတော့ဟိုဟာပရိဒဏ်နေစိတ်တိုင်းပဲဘဝင်တွေကတော့ဖြစ်မှာပဲအဲဟိုအဲပုံကိုယ်တွေမှာဆိုလို့ရှိရင်ဒါအာဟိဘဝင်တွေဖြစ်မှာပေါ့အဲဦးဇင်းတို့တာမန်လူသားတွေဆိုရေပုံရတော့ဒါမဟာဝိဘက်ဆိုတဲ့ဘဝင်တွေဖြစ်မှာပေါ့ အဲဆိုလူပဲမှာအဲမြမာတို့ဘာတို့ဆိုနေပဲသူကမဲဂုံဝိပဲဆိုတဲ့ပုံဝင်ကြီးဖြစ်မှာပေါ့ဒါကတော့တတ္တဝါပေါ့မူတည်ပြီးတော့ပုံဝင်တွေကတော့ဘယ်ပုံဝင်လို့တိတိကျကျပြောလို့မရဘူးအဲ့ဒီတော့ပြန်ပြောမယ်ဆိုအဲသူရှိမှဖြစ်တဲ့တဏိဒနာနဲ့ဒီဘဝင်ဒီဒီဘဝင်ဒီရဲ့အညတရာပကံမှာတမျိုးမျိုးပေါ့အဲဒီကနတဏိဒနာစိတ်ကဘဝင်စိတ်တွေအဲ့ဒီကတမျိုးမျိုးကအာအပကံမှာဆိုတာသူကဟိုဖဲ့သွားတယ်ဆိုတာပြန်ပြောရင်ချုပ်ပြက်သွားတာ ချုပ်ပြစ်သွားခြင်းဒီသူ့ရဲ့နီးစွာသောအကြောင်းအဲ့တော့နားလည်လွယ်အောင်ပြောမယ်ဆိုပြင်ဆတော်တာကိုဇမ်းမှာပြင်ဆတော်တာဝတိမှာဆိုရင်တဏိဒနာစိတ်ကချုပ်ပြက်သွားခြင်းဒီသူ့ရဲ့အနိစွာသောအကြောင်းတဏိဒနာချုပ်ပြက်မသွားရင်ဟုတ်တော်ဆိုတဲ့စိတ်ကလေးပေါ်လာနိုင်စွမ်းမရှိဘူးဒါသူ့ရဲ့နိစွာသောအကြောင်းဟောမနောတော်တာမှာဆိုရင်ဘဝင်ပေါ့ဘဝင်ကချုပ်ပြက်သွားခြင်းပဲဘဝင်ချုပ်ပြက်သွားမှမနောတော်တာကိုဇမ်းဆိုတဲ့စိတ်ကလေးကအာယုံကိုယူနိုင်မှာဖြစ်တယ် ဒီဒီလိုမျိုးနားလည်ရမှာပေါ့ဓာတုရဲ့နိဆိုတော့အကြောင်းဒါကြောင့်မလို့ပြန်ပြီးတော့ဦးဇင်းတို့လက္ခဏာဓာတာပြစ္စုပ္ပတံပရဒံကိုပြန်ပြောမယ်ဆိုနံပါတ်1ဒီဟုတ်တော့ဒီအာယုံကိုအာယုံ6ပါးကိုဒါသိခြင်းရယူခြင်းသဘောလက္ခဏာနံပါတ်2သူကလုပ်ငန်းကိစ္စပြင်ဆောက်တော်ရမှာဒါအာယုံကိုဆုံးဖြတ်ခြင်းအာမနောတော်ရမှာအာယုံကိုစင်ကျင်ခြင်းဒါသူရဲ့လုပ်ငန်းကိစ္စ သူ့ညာထဲမှာရှေ့ရှုထင်လာတာပြင်စတော်ရမှာဆိုရင်ဟောဟုတ်တော်သည်အာယုံကိုဆုံးဖြတ်တတ်တဲ့သဘောဟောမနောတော်ရမှာဆိုရင်ဒီအာယုံကိုစင်ကျင်တတ်တဲ့သဘောလို့ညာထဲမှာရှေ့ရှုထင်လာမယ်ဟောပြီးတဲ့အခါကျတော့သူ့ရဲ့နေသွားသောအကြောင်းဆိုပြင်သာတော်ရမဟိုဇံမှာဆိုရင်တဏှိရဏရဲ့ချုပ်ပြခြင်းဒီသူ့ရဲ့နေသွားသောအကြောင်းမနောရဏမှာဆိုရင်ဘဝင်ကချုပ်ပြသွားခြင်းဒီသူ့ရဲ့နေသွားသောအကြောင်းလို့ဒီလိုနားလည်ပြီးတော့ရှုရမှာ အဲ့တော့တကယ်ရှုတဲ့အပိုင်းမှာကြာလဲထို့တူပဲဒါကြောင့်မလို့ဓာရအလိုက်ရှုဖို့လိုတယ်ဆိုတာဒါပြောတာပေါ့ဓာရအလိုက်ရှုနန္တရားတွေကိုတကားတဲ့ဟိုဝတိစဉ်အတိုင်းတင်ကြည့်တင်ကြည့်ပြီးအဲ့ဓာရမှာရှိတဲ့ဟုတ်တော်ဆိုဟုတ်တော်မနောဓာဟုတ်ဇံဆိုမနောဓာဟုတ်ဇံသူကလက္ခဏာဓာတ်သာပြစ္စုပ္ပတ္တံပဋ္ဌတံဒါလိုရှုသွားရတာပေါ့အဲ့တော့ဦးဇင်းတို့ပြင်စဓာရလို့ပြောတာ ਨੇ ဓာရအလိုက်ဆိုတာကအလိုလိုခွဲဖို့လိုလာတာပေါ့အဲ့တော့ဦးဇင်းဒီမှာခက်မြန်မြန်လေးဒီဩတပနဟုတ်တော်ကိုပေါ့ဟိုနည်းနည်းလေးမြန်မြန်လေးပြောတာပေါ့ အဲ့တော့ဆိုကြပါစို့ပြင်စဓွာရမှာဆိုရင်နံပါတ်1ဒီစကုဓွာရပေါ့အဲ့တော့သူကဘာပြောင်းမလဲဘာပြောင်းမလဲဆိုတော့သူကလက္ခဏာမှပြောင်းတာအဲ့တော့အာယုံကိုတစ်ခုရရင်တော့တူတူပါပဲအဲ့တော့ဥပကန္တာကတဥပကန္တာကတဟိတုကကရိယာမနောဝိညာဏဓာတုရူပါရမဏဝိဇာဏနာလက္ခဏာဆိုတော့အချုပ်ကတော့ရူပါရမဏဝိဇာဏနာလက္ခဏာပဲရူပါယုံကိုဒါတည်ခြင်းရယူခြင်းဥပကတာကိုအာဟိကရိယာ ဒီမနောဝိညာဏဓာတ်လို့ခေါ်တဲ့ဟုတ်တော်ဒီရူပါယုံကိုရယူခြင်းဒါလက္ခဏာအဲ့တော့သကုတော်ရမှာဆိုတော့ရူပါယုံဆိုတဲ့အာယုံကသိကြတာပေါ့ရူပါယုံကိုပဲယူမှာပဲသူကတတ္တာယုံကန္တာယုံလတ္တာယုံမယူပေါ့ဒါလေးပဲပြောင်းတယ်နောက်တစ်ခါသူကလုပ်ငန်းကိစ္စကြတော့ဟောတပနာတဲ့သူအာယုံကိုစုံချက်မယ်ရူပါယုံကိုအဲအိဋ္ဌာလာအနိဋ္ဌာလာပေါ့နော်ကောင်းမကောင်းသူစုံချက်မှာပေါ့အဲဒါကဒီဟုတ်တော်ရဲ့ကိစ္စပေါ့အဲနောက်တစ်ခါကျတော့ ညာထဲမှာရှိယူတင်မယ်ညာထဲမှာရှိဆိုတော့တထာဘာဝပြစ္စုပ္ပတ္ထနာဆိုတော့သူကဘာဖြစ်တော့ဒီအာယုံကိုပဲသူကလုပ်ငန်းကိစ္စအတိုင်းပါပဲလုပ်ငန်းကိစ္စအတိုင်းတထာဘာဝဆိုတော့အာယုံကိုအိဋ္ဌအနိဋ္ဌစသဖြင့်ဆုံးပြမယ်သို့တော့ရှင်းလေးကတော့ဦးဇင်းတို့ဘောက်ကြတော့ကဝိသေသနာလေးမှာပြီးတော့ဗာပြောတာတော့ဆိုတော့တဏိဒနာယူထားသည့်အာယုံကိုပင်တဲ့ဘာလို့ဆိုတော့သူရှိကယူထားတာကအာယုံကိုယူထားတာကတဏိဒနာကဒီရူပါယုံကိုလည်းယူထားတယ်အဲဒီတဏိဒနာယူထားတဲ့ရူပါယုံကိုပင်အိဋ္ဌအနိဋ္ဌစသဖြင့် ဒါဆုံးဖြတ်တယ်ဟောဒါလေးကပို့ပြီးတော့နားလဲတွေ့တာပေါ့နောက်တစ်ခါသူကဆုံးဖြတ်တယ်လို့ညာထဲမှာထင်လာတာပေါ့လေအဲပြီးတဲ့အခါသူ့ရဲ့နှီးစွာသောအကြောင်းဆိုတော့အတူတူပဲဒါပြင်သာတော်ဟိုဝတိမှာတနည်းအားဖြင့်ဒီသကုတ္တရဝတိမှာဖြစ်တဲ့အတွက်ကြောင့်သူ့ရှိမှာရှိတာကတန်တိရဏအဲဒါကြောင့်မို့လို့အဲဒီတန်တိရဏစိတ်ရဲ့ချုပ်ပြက်ခြင်းဒီဒါသူ့ရဲ့နှီးစွာသောအကြောင်းပဲဒါသကုတ္တရမှာဖြစ်တဲ့အတွက်တန်တိရဏချုပ်ပြက်ပါမှာ ဒီဟုတ်တော့ဆိုတာလေးကဒါဖြစ်ခွင့်ရှိတယ်။ဒါကြောင့်မလို့နှီးသွားသောအကြောင်းဆိုနာရီရဏကချုပ်ပြတ်သွားတယ်။သို့သောတန်ကျနာ၃မျိုးရှိတယ်။အဲ၃မျိုးမှာဒါတစ်မျိုးမျိုးပေါ့။သောမနတတန်ကျနာလည်းဖြစ်နိုင်တယ်၊ဥပကတန်ကျနာလည်းဖြစ်နိုင်တယ်ပေါ့။ကေတာ။အဲပြီးတဲ့အခါကျတော့ဒါဒါကြောင့်မလို့ဒေါရလိုက်ပြုပြီးဆိုသကုဒေါရပြီးတော့သောတာဒေါရဆဲရှိဘူး။သောတာဒေါရမှာလည်းအထုတူပဲ။အဲအချုပ်ကတော့တတ္တရမဏဝိဇာရဏလက္ခဏာဒါလေးပဲပြောင်းတယ်။တတ္တရမဏဝိဇာရဏလက္ခဏာတတ္တယုံကိုတည်ခြင်းအဲသို့မဟုတ်အာယုံယူခြင်းလက္ခဏာရှိတယ်။ ဟောတပနာရတာဟောသူကဒီအာယုံကိုပဲဒီတတ္တယုံကိုပဲကောင်းမကောင်းသူကဆုံးဖြတ်ခြင်းဆိုတဲ့လုပ်ငန်းကိစ္စရာဘာဝပြစ္စုပ္ပဒါနံထိုတဏိတနာယူထားတဲ့အာယုံကိုပင်သူကကောင်းမကောင်းဆိုပြီးတော့ဒါသူဆုံးဖြတ်မှာပေါ့ဒါညံထဲမှာရှိရှိထင်လာမှာပေါ့အပြီးတဲ့အခါကျတော့သူကနှီးသွားတော့အကြောင်းဆိုလို့ချင်းသူရှိကရှိတယ်ဒါတဏိတနာစိတ်ကချုပ်ပြဲသွားခြင်းတဏိတနာ၃ပါးတို့တစ်မျိုးမျိုးကချုပ်ပြဲသွားခြင်းဒီသူက နီးစွာသောအကြောင်းတဲ့။နောက်ဦးဇင်းတို့ဂါဏဒေါရဆိုတဲ့ထုတူပဲအာယုံလက္ခဏာလေးမှာပြောင်းလဲသွားတယ်တတိထားမှာ။အဲ့တော့ကန္နာရမဏဝိဇာဏနာ လက္ခဏာကန္နာယုံဆိုတဲ့အနံ့ကိုသူကအတိချင်းရယူခြင်းလက္ခဏာ။အဲ့တော့ဆိုလိုရင်းကဒီဘုံတော်ဆိုတဲ့စိတ်ကလေးတစ်ခုကိုပဲဒေါရအလိုက်သူကအာယုံယူတဲ့အပေါ်မှာပြောင်းသွားတယ်ဒါလေးနားလည်ရပြီ။နောက်တစ်ခါလုပ်ငန်းကိစ္စဆိုရင်ဩတပနာအာယုံကိုကောင်းမကောင်းဆုံးဖြတ်မယ်ရယူထားတဲ့ဒီကဏ္ဍယုံလေးကောင်းမကောင်းဆုံးဖြတ်မယ် နောက်ညာထဲမှာဆင်ញင်တဲ့အခါမှာဘလို့ထင်လာမလို့ဩသူဒီဒီရှေ့ကတန်ရှင်နာယူထားတဲ့အာယုံကိုပင် ကောင်းမကောင်းသူကဆုံးဖြတ်ပြီးသူညာထဲမှာရှိရှိထင်လာတယ်။နောက်သူရဲ့နေစွာသောအကြောင်းဒီသူရှေ့ကရှိတဲ့ခုနတန်ရှင်နာသုံးပါးတဘာဘာကချုပ်ပြတ်သွားခြင်းဒီသူရဲ့နေစွာသောအကြောင်းအဲပြီးတော့ဇင်ဝတော်ရမှာဆိုလည်းပဲဟုတ်တော့ဒီရတ္တရမနာဝိဇာရဏလက္ခဏာရတ္တယုံကိုယူခြင်းရတ္တယုံကိုတည်ခြင်းရတ္တယုံကိုရယူခြင်းဆိုတာသူ့ရဲ့ကိုယ်ပိုင်လက္ခဏာ။ နာဝဒပနရတသူဒီဘာလို့မလို့အဲရယူထားတဲ့ဒီရတအယုံလေးကိုပဲကောင်းမကောင်းသူကဆုံးချက်မိနောက်တစ်ခါတရာဘာဝပြစ္စုပ္ပဒါနာညနေမှာစင်ကျင်လိုက်တဲ့အခါမှာလည်းတူတူပဲဒီကုဏတန်ရဏယူထားတဲ့ဒီရတယုံလေးကိုပဲကောင်းမကောင်းသူကဆုံးဖြတ်ခြင်းဆုံးဖြတ်တဲ့သဘောလို့ညာထဲမှာရှိရှိထင်လာမယ်။ဟောနောက်တကသူကနေသွားတော့အကြောင်းဆိုသူရှိမှရှိတဲ့တန်ရဏကတန်ရဏ၃မျိုး၃မျိုးမျိုးကချုပ်ပြတ်သွားခြင်းဒီသူကနေသွားတော့အကြောင်းဒါလို့သိမယ် ။အော်နောက်တကဦးဇင်းတို့ကာယဒေါရဝတိကိုသွားကာယဒေါရဝတိသွားတဲ့ကထို့တူပဲဘောဓဘာရမနာဝိဇာရဏလက္ခဏာဘောဓဘာယုံကိုတည်ခြင်းရယူခြင်းလက္ခဏာသူ့ရဲ့ကိုယ်ပိုင်ဒါလက္ခဏာပဲ။ဘောဓဗနာရတဟောသူ့ရဲ့လုပ်ငန်းကိစ္စကိုကြည်ပါစို့ထိုရယူထားတဲ့အာယုံကို ကောင်းမကောင်းဆုံးဖြတ်မယ်။အာညာနဲ့မှဆင်ရင်လိုက်တဲ့အခါမှာသူကပြစ္စုပတ္ထန်အနေနဲ့ဘလို့ထင်းလာမလို့ဩသူဒီအာယုံကိုကောင်းမကောင်းဆုံးဖြတ်တဲ့သဘောတရားပဲလို့ညာထဲမှာရှေ့ရှုထင်လာ။ဩနောက်တကား သူကနီးစွာသောအကြောင်းကိုပြောပါသူသူရှိမှရှိတဲ့တန်ရဏကဲချုပ်ပြက်သွားခြင်းတန်ရဏ၃မျိုး၃မျိုးမျိုးကချုပ်ပြက်သွားခြင်းဒီသူကနီးစွာသောအကြောင်းသို့တော့တန်ရဏ၃မျိုးလို့ပြောချင်တာကလည်းတန်ရဏ၃ခုရှိလို့တော့၃မျိုးလို့ပြောရတာဒီ द्वार တစ်ခုမှာသကုတ္တရဝတိမှာဖြစ်သွားတော့တစ်မျိုးပဲဖြစ်မှာသူကဒေါမနတပြင်ချင်းပြင်မယ်ဥပက္ခပြင်ပြင်မယ်အကုသလဝိပဲအကုသလဝိပဲတစ်ခုခုပေါ့သူကဖြစ်သွားမှာပဲ၃မျိုးလုံးဖြစ်မှာတော့မဟုတ်သို့တော့ဇာယခြုံပြောတဲ့အခါ၃မျိုးပဲဒါဖြစ်မယ်မှမသိလို့ သုံးမျိုးတည်းကတမျိုးမျိုးချုပ်ပြသွားခြင်းကြီးသူကအနိစ္စသောအကြောင်းလို့တလုံးပြောတာပေါ့။နောက်မနောဒရကိုဇာတ်မှာကျတော့ခုနအတူတူပါပဲ။သူကဟိုမနောဒရဝတိမှာကြာရင်တော့မနောဒရဝတိကြာရင်တော့သူကအော်ဇန်ကိစ္စကိုဆောင်ရွက်တော့မှာပေါ့။အဲ့တော့သူကအာယုံကိုတော့သူလည်းသိမှာပဲ။အဲ့ပြီးတော့သူ့ရဲ့လုပ်ငန်းကိစ္စကျတော့သူကဒီအာယုံကိုစင်ကျင်နေဆိုတဲ့လုပ်ငန်းကိစ္စဒါပဲထူးပဲပေါ့။အဲ့တော့အာယုံကိုစင်ကျင်နေဆိုတဲ့လုပ်ငန်းကိစ္စအပြီးတဲ့အခါကျတော့သူ့ကိုညာထဲမှာ ဒါဆင်ញင်လိုက်ရင်ဩသူဒီအာယုံကိုဆင်ញင်တတ်တဲ့သဘောလို့ညာထဲမှာထင်လာမေးနောက်သူ့ရဲ့နှီးစောသောအကြောင်းဆိုတော့ဟောမနောဒရဖြစ်သွားတဲ့အတွက်ကြောင့်သူ့ရဲ့နှီးစောသောအကြောင်းကဘဝင်ပေါ့ခြေကဘဝင်ပဲချုပ်ပြက်သွားခြင်းဒီသူ့ရဲ့နှီးစွာသောအကြောင်းဒါဆိုရင်ဒီဟုတ်တော်လို့အမိရလက်တနည်းအားဖြင့်ဟုတ်တော်မနောဒရဟောဇံအပေါ်မှာမိမိတို့ကလက္ခဏာရတ္တပြစ္စုပ္ပတ္တံအဗရဒံအပြင်ဒါရှုပွားသိသိနိုင်ပြီလို့ဒါလုံးပြောလို့ရတယ်နားလည်ပြီပေါ့အဲ့တော့ဦးဇင်းတို့နောက်တစ်ခုဆက်သွားရအောင် နောက်တစ်ခုကဘာလဲဆိုတော့ဇောပေါ့ဒီဝိညာဉ်နဲ့ခန္ဓာတွေကဇောအဲဇောကိုဆက်သွားကြရအောင်အဲ့တော့ဇောဆိုလို့ချင်းဇောမှာကဥစဉ်လို့2မျိုးရှိတာပေါ့ကုစုဇောအကုစုဇောဆိုပြီးဇော2မျိုးရှိအဲဇော2မျိုးကိုဒီသူ့ဆိုင်ရာပေါ့အဲ့တော့ဥစဉ်လို့ဒီကုစုဇောကိုစပြီးတော့သွားကြရအောင်အဲကုစုကကုစုဇောရဲ့ကိုယ်ပိုင်ဒါလက္ခဏာပေါ့ အကုသိုလ်သောရဲ့ကိုယ်ပိုင်လက္ခဏာဆိုအနာဥဇဒုက္ခဝိပါကလက္ခဏံကုသလံအနာဥဇဒုက္ခဝိပါကလက္ခဏံအာအပြစ်မရှိဘူးကောင်းသော အကျိုးကိုပေးတယ်အာဒါကုစုရဲ့လက္ခဏာအဲ့တော့သူကကုစုဒီသူ့ရဲ့ကိုယ်ပိုင်လက္ခဏာကိုပြောပါဆိုအနာဥဇာအပြစ်မရှိဘူးဘာမရှိဘူးတဲ့တော့အပြစ်မရှိပါဘူးခင်ဗျာအဲ့ဒါကဒုက္ခဝိပါက ကောင်းသောအကျိုးကိုပေးတယ်ဘာကိုပေးတော့ကောင်းသောအကျိုးကိုပေးပါတယ်ခင်ဗျာ ဒါကောင်းသောအကျိုးကိုပေးတယ်ဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာပဲအဲ့တော့ဦးဇင်းတို့ဟိုချိုးတဲ့အပင်ကိုစရင်ချိုးတဲ့အသီးပဲဒါမိမိတို့ကချိုးတဲ့အကျိုးချိုးတဲ့အသီးကိုရမယ်အခါတဲ့အပင်ကိုစရင်ခါတဲ့အသီးပဲရမှာပဲအဲ့တော့ဓမ္မပင်စိုက်ပြီးတော့အတရတိရတာစားခြင်းတော့မရဘူးတို့တို့ပဲတရတီးကိုတရပင်ကိုစိုက်ပြီးတော့ငါလည်းခါတဲ့အရသာလေးဓမ္မတိအရသာမျိုးလေးစားခြင်းတော့ဒီလိုတော့မရဘူးပေါ့အဲ့တော့ဒီမှာလဲတို့တို့ပဲသူက ကုသိုလ်ဆိုတဲ့အခါကျတော့အနာဥစ္စာအပြစ်မရှိဘူးကုသိုလ်လုပ်ရင်အပြစ်မရှိဘူးတဲ့အဲ့တော့ဒကာကြီးဒကာမကြီးဒီကုစုဆိုတဲ့ဒါနပဲဖြစ်ဖြစ်သီလပဲဖြစ်ဖြစ်အခုလိုပေါ့တရားဘာဝနာတွေကိုနာယူတယ်အနောက်တကအာထုတ်တယ်ကြင့်ကြံတယ်အဲ့ဒီဟာလုံနေလို့ကတော့သူကအပြစ်ဆိုတာမဖြစ်ဘူးအပြစ်မရှိဘူးဒါကဲ့ရဲ့တရားလောကအရာလဲကဲ့ရဲ့တရားအကြောင်းမရှိဘူးပေါ့အဲသူကဒါလက္ခဏာကအပြစ်မရှိဘူးအပြစ်ကင်းနေအော်နောက်တက ဒုက္ခဝိပါကဒါကောင်းသောအကျိုးကိုပေးတယ်ကောင်းတာလုပ်ပြီးဆိုရင်တော့ကျင့်ကြတာပေါ့ကောင်းကျိုးတွေပေးတယ်ကောင်းကျိုးရမယ်ပေါ့ဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာနောက်တစ်ခါသူ့ရဲ့လုပ်ငန်းကိစ္စကုစုဇောတွေရဲ့လုပ်ငန်းကိစ္စကိုပြောပါဆိုရင်အကုသလဝိဒန္တနာရတံတဲ့အကုသိုလ်ကို ဖြက်စီးတာအကုသိုလ်ကိုမလုပ်တာလေတော့အကုသိုလ်ကိုဖြက်စီးတာပါဗျာအကုသိုလ်ကိုဖြက်စီးတာအကုသိုလ်ရဲ့သဘောကအကုသိုလ်ကိုဖြက်စီးတတ်တဲ့သဘောဒါကတော့သူ့ရဲ့ လုပ်ငန်းကိစ္စတနည်းအားဖြင့်ဦးဇင်းတို့ပြောမယ်ဆိုသူ့ရဲ့စွမ်းရည်ပဲအဲဒါကြောင့်မို့လို့ဦးဇင်းတို့ဒီကုစုဒီဟုတ်ဒီကုစုစိတ်ကို ဖွင့်ဆိုတဲ့အပိုင်းမှာလည်းပဲသူကကုစုဆိုတဲ့သဘောကအကုစုတရားတွေကိုတဲ့သူကလူနာတိဖြတ်တောက်ပြစ်တယ်လူနာတိဖြတ်တောက်ပြစ်တယ်ဒါကြောင့်မလို့ကုစုလို့ခေါ်တယ်ဆိုပြီးတော့နောက်တကပါပကေအကုသလေဓမေ ပပကေယုံမာကုံသောအကုသရိတမေအကုသရတရားတို့ကိုကံပတိဆလတိဝိဒံတိတိတိဆိုပြီးတော့ဒီလိုလေးဖွင့်အဲကံပတိ တုံလုံသွားစီတယ်ကံပတိဆလတိပြင်းစွာတုံလုံသွားစီတယ်ဝိဒံတိတိဖြစ်စည်းဖြစ်တယ်ဆိုတာဒါကုစုရဲ့သဘောအဲ့တော့ကုစုကသူကဟိုဒီဟိုအဘိဓမ္မာအထာကရာပေါ့အဘိဓမ္မာအထာကရာရဲ့ဖွင့်ဆိုချက်အရဆိုရင်တော့ကုစုကဒီအဟိုခြုံပြောရင်တော့ကနအကုစုတွေကိုဟိုဖြက်စီးတာပေါ့အကုစုကိုဖြက်စီးပြစ်တယ်ဒါသူ့ရဲ့လုပ်ငန်းကိစ္စ ဒါပေမဲ့တခုချင်းခွဲမယ်ဆိုခုနပြောသလိုသူကတုံလှုပ်သွားစီတယ်ပြင်းစွာတုံလှုပ်သွားစီတယ်နောက်တစ်ခါကျတော့ချုပ်ပြက်သွားစီတယ်အဲအဲ့ဒါကိုကြည့်ပြီးတော့ဦးဇင်းကဘလို့ခွဲလို့ရတယ်ကာမဝါစရကုစုမဟကုတ်ကုစုလောကုတ္တရာကုစုဆိုပြီးဒီလိုကုစု၃မျိုးခွဲရင်တော့အဲ့ဒီထာဂရာရဲ့ဖွင့်ဆိုချက်ကလေးနဲ့ညီကြမှာပေါ့အဲ့လိုခွဲပြီးနားလည်မယ်ဆိုရင်တော့ကာမဝတ္တကုစုတွေကအကုစုတွေကိုတုံ့လှုပ်သွားစီဆိုတာဆိုလိုရင်းကတော့အကုစုကိုသူကအမြင့်ပြတ် ဟိုဖြက်စီးပစ်တာမျိုးဝိဒ္ဒံတိတိအစဉ်မရောက်ဘူးပေါ့အဲ့တော့သူကဘာဖြစ်တော့ဆိုတော့တုံလှုပ်သွားစီအဲပြီးတဲ့အခါကျတော့မဲကုတ်ကုစုတွေကြတော့ဘာဖြစ်တော့မဲကုတ်ကုစုတွေကဇန်ကုစုတွေပြောတာဟိုမှာဆိုကြပါတော့ဒုဘဝသတဇန်အတုဘဝသတဇန်ဆိုတော့လောကီဇန်တွေရရင်အဲဇန်ကုစုတွေကြတော့သူကပြင်းစွာတုံလှုပ်သွားစီအကုစုတရားတွေအဲ့တော့ဟိုတခါကြီးတခါမကြီးအကုစုကိုအပင်တပင်နဲ့မျိုးလုံးထဲမှာပုံဖော်ကြည့်တစ်ပင်လေးတစ်ပင်နဲ့ပုံဖော်ကြည့် အဲတစ်ပင်လေးတစ်ပင်နဲ့ပုံပေါ်ကြည့်ရင်ကာမောဒရာကုသိုလ်ကဘာဖြစ်တော့ဆိုတော့ကဒါနသီလအစရှိတဲ့ကုလိုတရားဘာဝနာတရားနာတယ်ဆိုတဲ့ဒီကုသိုလ်တွေကသူကအဲ့အကုသိုလ်ကိုတုံလှုပ်စီတယ်ဆိုတော့ကအပင်လေးတစ်ပင်ကိုသူကလှုပ်လိုက်တာအဲနာနာလေးလှုပ်လှုပ်လိုက်တယ်လို့ဖြစ်တာပေါ့နောက်မဲခုတ်ကုသိုလ်ကြတော့ဘာလို့ပြည့်စွာတုံလှုပ်စီတယ်ဆိုတော့တခါလေခက်ပြင်းပြင်းအရှိန်နဲ့ပေါ်လေသူ့ကိုတုံလှုပ်သွားအောင်လှုပ်တာနောက်တကလောကုတ္တရာကုသိုလ်ကြရင်တော့သူကအမြင့်ပေအမြင့်သက်ပေဖြတ်တာတခါလေအမြင့်ပါမကြံတခါလေဖြတ်ပြတာတော့ဒီပင်က ဟိုနောက်ထပ်တပံမကြီးပွားနိုင်တော့ဘူးပေါ့အဲအဲ့လိုပဲဒီမှာ အကုစုကသဘောကဒါအကုဒလဝိဒန္တနာအကုစုကို ဖြစ်စီတယ်ဒါမှလည်းဦးဇင်းတို့ဒီမညံပူညာရရင်အဟိုဆံရဆံရကိရိတာတွေကိုပယ်တတ်တယ်အရရန်နာပြစ်သွားပြီအရတမအရတပူရသွားပြီဆိုရင်အကုစုဆိုတာနောက်ထပ်တပံမရှိတော့ဘူးဆိုတာဒါသူကစွန့်ရည်ရှိလို့ပေါ့ကုစုမှာစွန့်ရည်ရှိတယ်ဒါကုစုကစွန့်ရည်ပေါ့ကဲထားအဲ့တော့ဒါကဘာပြောတာတုံးဆိုတော့ဒီကုစုက သူ့ရဲ့ကိုယ်ပိုင်လက္ခဏာပေါ့သူ့ရဲ့ကုစုရဲ့ကိုယ်ပိုင်လက္ခဏာဒီအကုစုတရားတွေကို ဖြစ်စည်းတတ်ခြင်းဒါကြောင့်မလို့ဦးဇင်းတို့ကုစုမှာစွန့်ရည်ရှိတယ်အကုစုကတော့သူကဒီလိုမျိုးကုစုကို ဖြစ်စည်းနိုင်တဲ့နိုင်လောက်အောင်သူ့မှာစွန့်ရည်မရှိဘူးဒါကြောင့်မလို့လေဦးဇင်းတို့တတ္တဝါတွေဒီတက်တာရရတက်တာရရတယ်ဆိုတာကဘာပြောတာလို့ဆိုတော့ကုစုကစွန့်ရည်ရှိတယ်စွန့်ရည်ရှိတဲ့အတွက်ကြောင့်သူက သူအားကောင်းလို့ရှိရင်သူကဟိုအကုသိုလ်ကိုသူကပယ်တတ်နိုင်တော့မကောင်းကျိုးတွေသူကပေးခွင့်မသားတော့ဘူးပေါ့မဟုတ်လို့တော့ဦးဇင်းတို့ဆိုလို့ရှိရင်တော့ရေပုံရဦးဇင်းတို့တတ္တဝါတွေဦးဇင်းတို့ကုသိုလ်နဲ့အကုသိုလ်ကဘယ်တာကအဖြစ်များမလဲတခါကြည့်ကြည့်ဒီပမာကြီးအကုသိုလ်ကအဖြစ်များပါတယ်ဗျာအကုသိုလ်ကအဖြစ်များနိုင်တယ်အဲဦးဇင်းဒီမှာတရားပွဲဟောတော့အဲတခါကြီးဒီကမကြီးတွေမိကြီးကဲတခါကြီးဒီကမကြီးတွေ ဒီနေ့ကိုကိုကိုမငဲ့ညာတိုင်းဖြေကြရအောင်ဒါလည်းတဏိတာတဏိတာသို့မဟုတ်တလတာတဏိတာမိမိတို့တန်တန်မှာကုစုနဲ့အကုစုကုစုတွေကိုတပုံပုံအကုစုတွေကိုတပုံပုံအပုံပြီးတော့ချိန်ဝင်နဲ့ထည့်ဆက်ကြမယ်လို့ဘယ်ဘက်ကအလေးတာမလဲဆိုတော့အဲတခါကြီးတွေတကမရီးနေတော်တော်နဲ့မပြောအဲတော်တော်လေးကြားရကြအောင်ကဲပြောပါဟဲ့ဆိုတော့သူကအကုသိုလ်ကအလေးတာဝင်မဟုတ်ဘူးလေအကုသိုလ်ကတခါလေသူကအလေးကဇောက်ထိုးပြစ်နေမှာဟုတ်လား ဂိုင်းနေတကမကြီးတော့ဘယ်လိုသဘောရတော့ဟမ်နဲ့ထက်ပြီးချိန်လို့ရာသရန်ချိန်ဆက်လို့ရာသရန်ဆိုလို့ရှိရင်ဘယ်ဘက်ကအလေးတာအကုသိုလ်ဘက်ကအလေးတာပါတယ်ခင်ဗျာအကုသိုလ်ဘက်ကအလေးတာပေါ့ဗျာအလေးတာလာမှာတာမန်တာယုံနေတာမှာမဟုတ်တော့ဘူးဟုတ်လားချိန်ဝင်ရှာဘယ်လိုဖြစ်သွားမလဲရောက်တော့ဖြစ်မှာပါခင်ဗျာရောက်တော့ဖြစ်သွားတာအဲရောက်တော့ဖြစ်သွားချိန်ဝင်ရှာအဲအကုသိုလ်ဘက်ကလည်းဆွဲချလိုက်လို့ရောက်ထိုးဖြစ်သွားရင်တော့ဒါကြတဲ့ဒီဘဝကစတိပြတ်ကြီးသေလွန်သွားရင်လည်းအနာဂတ်ဘဝဘယ်လိုဖြစ်သွားမလဲ ခြံဝင်စာဇောက်ထိုးကဲ့သို့အဲ့ဒီတတ္တဝါတွေဘယ်လိုဖြစ်သွားလဲအင်းပါဗျာအဲအဲ့တော့လွဲပါမလားနော်သို့တော့ပြောချင်တာက ကုသိုလ်မှာဆန်းအားရှိတယ်ကုသိုလ်မှာဆန်းအားရှိတဲ့အခါကျတော့ခုနပြောသလိုကုသိုလ်လေးကထောက်ပံ့လိုက်ရင်တတ္တဝါတွေကတကားတဲ့အဲ့ဒါသူဂတိဘုံဘဝစသည်အပြင် ကောင်းကျိုးတွေရကြတာကုသိုလ်ကဆွမ်းအားရှိတယ်အကုသိုလ်ကိုဖြစ်စီနိုင်တယ်ကဲထားနောက်တကသူကဟို ပြစ္စုပ္ပတံအနေနဲ့ကုသိုလ်တရားကိုဉာဏ်နဲ့မှဆင်ခြင်တယ်ကုသိုလ်စရာဆိုတာဘယ်လိုလဲဉာဏ်နဲ့မှဆင်ခြင်တဲ့သူတော်ကောင်းတယောက်အတွက်တော့ဟောဒါနပြစ္စုပ္ပတံနဲ့ဟောဖြူစင်တဲ့တရားအပြစ်ကင်းတယ်ဆိုတော့ဖြူစင်တာပေါ့ဖြူစင်တဲ့တရားလို့ဒီလိုမျိုးဉာဏ်နဲ့မှထင်လာတယ်အဲ့ဒါတော့ဦးဇင်းတို့ဟိုဟိုဟိုမြည်ကြီးမနေခဲ့မှာဆိုရင်ဦးဇင်းတို့ကံတွေကို ခွဲတဲ့အခါမှာဟိုတုတ်က ဝိပါကဖြူစင်သောအကျိုးကိုပေးတဲ့ကံတို့ကန္နဝိပါကမဲမြင့်သောအကျိုးကိုပေးတော့ကံတို့ဒီလိုမျိုးပြခြင်းကဟောတာရှိအဲမှာဆိုဒုက္ခဝိပါကဖြူစင်သောအကျိုးကိုပေးဆိုတာကုသိုလ်ကအကျိုးပေးဖြူစင်တဲ့အကျိုးကိုပေးတာအကုသိုလ်ကအကျိုးပေးကန္နမဲမြင့်တဲ့အကျိုးကိုပေးတာကုသိုလ်ကအကုသိုလ်ရောရောနေရင်တော့ဒါကန္နဝိဒုက္ခကန္နပေါ့အာဖြူစင်တာကောမဲမြင့်တာကောရောပြီးတော့သူကအကျိုးပေးတယ်ပေါ့အဲ့တော့ဒီနေရာမှာကုသိုလ်ဖြစ်တဲ့အတွက်ကြောင့်သူက ဟိုဖြူစင်းတဲ့အကျိုးကိုပေးတတ်တယ်ဒါကြောင့်မလို့ညံထဲမှာဆင်ញင်လိုက်လို့ရှိရင်တဲ့ဟောဒါနာပြစ္စုပ္ပဒါနာဖြူစင်းတဲ့သဘောလို့ညံထဲမှာထင်လာတယ်ဟောနောက်တကသူရဲ့နီးစွာသောအကြောင်းသူရဲ့နီးစွာသောအကြောင်းတော့ယောနိတော်မနတိကာရာအာယုံကိုနီးမှန်လမ်းမှန်နှလုံးသွင်းခြင်းဒီတဲ့သူရဲ့နီးစွာသောအကြောင်းအဲ့တော့ကုသိုလ်ရဲ့နီးစွာသောအကြောင်းဒီယောနိတော်မနတိကာရာဲ့ဒီယောနိသောမနတိကာရနဲ့ပတ်သက်လို့တော့ဦးဇင်းတို့ပြီးမှနည်းနည်းလေးထပ်ပြီးတော့ပြောကြတာပေါ့ဒါက ဒါကုစုရဲ့လက္ခဏာရတ္တပြစ္စုပတ္ထံပဋ္ဌံအဲ့ဒါပြန်ပြီးတော့ပြောကြရအောင် ကုစုရဲ့ကိုယ်ပိုင်လက္ခဏာကိုပြောပါစို့အပြည့်ကင်းခြင်းချမ်းသာသောအကျိုးကိုပေးခြင်းလက္ခဏာရှိတယ်။အဲသူကလုပ်ငန်းကိစ္စဆို အကုသိုလ်တရားတွေကိုဖျက်ဆီးခြင်းလုပ်ငန်းကိစ္စ။ဟောနောက်တစ်ခါသူကပြစ္စုပတ္ထံအနေနဲ့ဆိုရင်ဩကုသိုလ်တရားဆိုတာဖြူစင်တဲ့သဘောလို့ဉာဏ်ထဲမှာရှိရှိထင်လား အတူရဲ့နိစ္စသောအကြောင်းပြောပါဆိုယောနိတော်မနတိကာရအသင်အတင်းနိမန်လက်မှန်နဲ့နှလုံးသွင်းခြင်းဒီအာယုံပေါ်မှာနိမန်လက်မှန်နဲ့နှလုံးသွင်းခြင်းဒီသူ့ရဲ့နိစ္စသောအကြောင်းပဲတဲ့ဒါကုစုနောက်ကုစုကဒါကတော့ဘုသူဒ္ဓပေါ့လေဒီခါလေးမှာဟိုမိမိတုံးနဲ့တူတော့ဉာဏ်ရည်ချင်းကလည်းမတူဘူးဘောအတွေ့အကြုံတန်တနာမှာကြောက်လန့်ခဲ့ရတဲ့အတွေ့အကြုံချင်းတွေမတူတဲ့အခါမှာဟိုတမျိုးမဟုတ်တမျိုးဉာဏ်နဲ့မှထင်လာနိုင်တာပေါ့အဲ့တော့နောက်တစ်ခုအနေနဲ့တော့ အေဇဝပရိပခတာဝါအနာဝဇလက္ခဏာမေဝကုတလံဆိုပြီးဒီလိုတစ်မျိုးပေါ့လေဒါဘုဒ္ဓပါပဲအဘောဟာလို့ရှင်းတာပေါ့အနာဝဇဒုက္ခဝိပါကလက္ခဏာကတော့အမြင်အားလဲသုံးတော့နားထဲမှာလဲနားရင်းနေမှာသို့တော့ဒီမှာကျတော့ဘာပြောတော့လက္ခဏာအနေနဲ့ဆိုအပြစ်မရှိခြင်းသာလျင်ဖြစ်သောသဘောတရားတဲ့အဲ့တော့ဆိုလိုရင်းကရှိကတော့သူအကုသိုလ်ကုအကုသိုလ်ဤစန့်ကျင်ဘက်ဖြစ်သောကြောင့်အပြစ်မရှိခြင်းသဘောအနာဝဇသဘောအဲ့ဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာပေါ့ နောက်တကသူကေလုပ်ငန်းကိစ္စဆိုဟောဒါနာဘာဝပစ္စုပတ္ထနာဖြူစင်ခြင်းဖြူစင်သွားတာပေါ့တတ္တဝါကိုကုသိုလ်ကတတ္တဝါကိုဖြူစင်စေတာအဲဒါကြောင့်မလို့သူကဘာသလဲဖြူစင်ခြင်းသဘောတည်ဒါသူကေလုပ်ငန်းကိစ္စပဲဖြူစင်ခြင်းဖြူအောင်ပေါ့ဖြူစင်အောင်လုပ်တယ်ဆိုတဲ့လုပ်ငန်းကိစ္စနောက်တကသူကနိစ္စသောအကြောင်းဆိုရင်အိဋ္ဌဝိပါကပစ္စုပ္ပတ္ထသူကဉာဏ်မှာဆင်ញင်လိုက်တဲ့အခါမှာအိဋ္ဌဝိပါကပစ္စုပ္ပတ္ထနာအိဋ္ဌကောင်းမြတ်သော ဝိပါကအကျိုးရှိတယ်အကျိုးရှိမှုလို့ညာထဲမှာထင်လာတယ်အဲ့တော့ကုသိုလ်ကဘာလဲကုသိုလ်ကဘာလဲဆင်ញင်လိုက်တယ်ဆင်ញင်လိုက်တဲ့အခါမှာဩကောင်းသောမြတ်သောအကျိုးကိုဖြစ်စီတဲ့သဘောပါလားလို့ညာထဲမှာ ရှေ့ရှုထင်လာတယ်နောက်သူကနီးစွာသော အကြောင်းကတော့ခုနပြောပြောသလိုပဲယောနိသောမနတိကာရာယောနိသောမနတိကာရာပရဋ္ဌာနာအာယုံကိုနိမန်လမ်းမှန်နှလုံးသွင်းရင်းသည်အာ ကုစုရဲ့ဤစွာသောအကြောင်းတဲ့ဒီလိုသဘောပေါက်ရအဲ့တော့ဦးဇင်းတို့ဒါကတော့ကုစုပေါ့ကုစုကဤစွာသောကုစုကလက္ခဏာတတပြစ္စုပ္ပတ္ထပဋ္ဌာန်ဒီနေရာမှာဦးဇင်းကဒီကုစုနဲ့ပတ်သက်လို့ပေါ့ဟိုလက္ခဏာတတပြစ္စုပ္ပတ္ထံပဋ္ဌာန်ပြီးတဲ့အခါအဲ့မှာယောနိတော်မနတိကာရဒီကုစုရဲ့နီးစွာသောအကြောင်းဆိုတာလေးဒါလေးကိုတခါကြီးဒီမှာရေးတစ်ချက်မှတ်ခဲ့။အဲပြီးတဲ့အခါကျတော့ဟိုအကုစုပြီးလို့ ဟိုပြောရင်တော့လေသူကပို့ပြီးတော့ယောနိတော်မနတိကာရနဲ့အာယောနိတော်မနတိကာရကိုနှစ်ခုတွဲပြောရင်တော့ပို့ပြီးတော့အဆင်ပြေတာပေါ့နော်အဲ့တော့ဒီယောနိတော်မနတိကာရဒီကုသိုလ်ရဲ့နှီးသွားသောအကြောင်းဆိုတာဒီတစ်ချက်မှတ်ပေါ့မှတ်ပြီးတော့ဆက်သွားကြရအောင်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့အကုသိုလ်ဇောတော့ဇောပဲဝိညာဉ်နဲ့ခန္ဓာပဲသို့တော့အခုသွားမယ့်ဟာကြအကုသိုလ်အကုသိုလ်ကြသူကသူ့ရဲ့ကိုယ်ပိုင်လက္ခဏာဒီဘာလဲလို့မိတဲ့အခါကျတော့တာဝဇဒုက္ခဝိပါကလက္ခဏံအကုသလံတာဝဇ ခုနအနဟောဇာဟောဇာဆိုတာအပြစ်အနဟောဇာဆိုတော့အပြစ်မရှိဘူးခုကျတော့တာဟောဇာအပြစ်နဲ့တကွာဖြစ်တယ်နောက်တစ်ခါဒုက္ခဝိပါကဆင်းရဲတယ်မကောင်းတဲ့အကျိုးကိုပေးခြင်းသဘောရှိတယ်အဲသူ့ရဲ့ကိုယ်ပိုင်လက္ခဏာပဲအဲ့တော့အကုသိုလ်ဆိုလို့ရှိရင်အပြစ်နဲ့တကွာဖြစ်တယ်အကုသိုလ်လုပ်ပြီးဆိုတဲ့ကသူ့တဲ့တတာပဲကြည့်ပြီးသူ့စာကိုးတာပဲကြည့်ပြီးဒီခါကြီးတက္ကမကြီးလောကကြောင်းအရာကအပြစ်မရှိဘူးလားဆိုတော့ အပြစ်ရှိပါတယ်ဖေဟာလောကကြောင့်ရာဟုကအပြစ်ရှိတယ်ဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာပဲဟောနောက်တစ်ခါကျတော့ဟိုနောက်လက္ခဏာတစ်ခုကဒုက္ခဝိပါကဟောဒုက္ခဝိပါကဆိုတာဘာပြောတော့ဆိုတော့အဲ့ဒါစင်းရဲတဲ့မကောင်းတဲ့အကျိုးကိုပေးတယ်တနည်းအားဖြင့်မကောင်းသောအကျိုးရှိတယ်ပေါ့အဲ့ဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာအဲကြောင့်လက္ခဏာ2မျိုးအပြစ်နဲ့တကွာဖြစ်တယ်မကောင်းသောအကျိုးကိုပေးတယ်ဒါအကုသိုလ်ရဲ့ကိုယ်ပိုင်လက္ခဏာ တော့အကုသိုလ်လုပ်ပြီဆိုရင်တော့ဘယ်အကုသိုလ်ပဲလုပ်လို့ကာယဒုစရိုက်ပဲလုပ်လို့ဝစီဒုစရိုက်ပဲလုပ်လို့မနောဒုစရိုက်ပဲလုပ်လို့သူ့ရဲ့အကျိုးတရားအနေနဲ့ကတော့ဒါအပြစ်ဖြစ်မယ်မကောင်းသောအကျိုးကိုဒါရရှိမယ်ဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာနောက်တစ်ခါသူ့ရဲ့လုပ်ငန်းကိစ္စအနတ္ထဇဏနာရတံသူ့ရဲ့လုပ်ငန်းကိစ္စကအနတ္တဆိုတာအကျိုးမဲ့ကိုဖြစ်စီခြင်းမကောင်းကျိုးကိုဖြစ်စီခြင်းဒီသူ့ရဲ့ ဒါလုပ်ငန်းကိစ္စအဲ့တော့အနတ္ထအကျိုးမဲ့ကိုပဲသူကဇဏဖြစ်တာအကျိုးမဲ့ကိုပဲဖြစ်စီတယ်အကုသိုလ်ဆိုတာအကုသိုလ်ကသူကအကျိုးမဲ့ကိုဖြစ်သေးတယ်အကုသိုလ်ပြုပြီးတော့ကောင်းကျိုးတွေအကျိုးရှိတာတွေတော့ဖြစ်မလာဘူးပေါ့ဒါသူ့ရဲ့လုပ်ငန်းကိစ္စကဒီလိုသွားတာအဲ့တော့အကျိုးမဲ့ကိုဖြစ်စီခြင်းမကောင်းကျိုးကိုဖြစ်စီခြင်းဒီသူ့ရဲ့လုပ်ငန်းကိစ္စနောက်ဒီအကုသိုလ်ဆိုတဲ့ဇောတစ်ခုကိုညာထဲမှာစင်ကျင်ပြီးစင်ကျင်တဲ့အခါကျဘာဖြစ်တော့ တန်ကိလေသာပြစ္စုပ္ပထာနာတဲ့ညင်နွမ်းကြောင့်စိတ်ရှင်ကိုညင်နွမ်းစေတတ်သောသဘောတရားလို့ဉာဏ်ထဲမှာရှိကျူတင်လာမယ်။ဟောပြီးတဲ့အခါကျတော့သူကဲ့နီးစွာသောအကြောင်း သူကဲ့နီးစွာသောအကြောင်းကအာယောနိတော်မနတိကာရပဋ္ဌာနံအာယုံကိုနီးမလမ်းမအပြင်နှလုံးသွင်းခြင်းဒါသူကဲ့နီးစွာသောအကြောင်းပေါ့အဲနောက်တစ်မျိုးအနေနဲ့ကြည့်မယ်ဆိုလို့ချင်းတော့ကာရချဘာဝတော်ဝါတာဝဇလက္ခဏာ အကုသိုလ်တရားတို့သည်စင်တင်ကဲ့ရဲ့ထိုက်တယ်ကရေရှာဆိုတာကဲ့ရဲ့ထိုက်တာအကဲ့ရဲ့ခံထိုက်တယ်အကုသိုလ်ပြုပြီးဆိုရင်ဒါချီးမွမ်းခံဖို့ကတော့ဒါမဖြစ်နိုင်ဘူးတဲ့ကဲ့ရဲ့ပဲခံထိုက်တယ်နောက်တစ်ခါတာဝဇအပြစ်နဲ့တကွာဖြစ်တယ်ဒါသူကလက်ခတာနောက်တစ်ခါတန်ကိလေသာဘာဝရတံဟောစိတ်စဉ်ကိုညင်နွမ်းစေခြင်းစိတ်စဉ်ကိုညင်နွမ်းသည်အဖြစ်ညင်နွမ်းသည်အဖြစ်နှင့်ပြည့်စုံခြင်းဒီသူ့ရဲ့လုပ်ငန်းကိစ္စဒါတမ္ပတိကိစ္စခေါ်တာပေါ့ အဲ့ပြည်စုံခြင်းဆိုတဲ့လုပ်ငန်းကိစ္စနောက်တကသူ့ကိုညံထဲမှာဆင်ကျင်လိုက်တဲ့အခါကျတော့မှဖလပစ္စုပဋ္ဌာန်ဆိုတာအဲ့ဒါသူကဩညထဲမှာရှိရှိဆင်းနေအကုသလူဆိုတာဘလို့လဲအကုသဆိုတာဘလို့လဲလို့ဆင်ကျင်လိုက်တဲ့အခါမှာအနိဋ္ဌဝိပါကပစ္စုပဋ္ဌာန် အနိဋ္ဌမကောင်းသောအကျိုးရှိမှုလို့ညံထဲမှာရှိရှိထင်လာတယ်ဒါကြဖလပစ္စုပဋ္ဌာန်ဟောဘောကစိတ်စဉ်ကိုညင်နွမ်းစေတတ်တယ်ဆိုတော့က ဟိုဥပဋ္ဌာဏကရဏညာထဲမှာထင်လာတာအခုကျတော့အကျိုးတရားအနေနဲ့ညာထဲမှာထင်လာတယ်ရှေ့ကတော့အကြောင်းတရားအနေနဲ့ညာထဲမှာထင်လာတာပေါ့စိတ်ကိုညင်နွမ်းကြည်ရတဲ့အကြောင်းတရားလို့ဒါထင်နေအကုသိုလ်ကိုအဒီဒီနောက်တနည်းကျတော့သူကပြောတော့မကောင်းသောအကျိုးကိုပေးခြင်းသဘောလို့ညာထဲမှာရှိရှိထင်တယ်ဒါကြတော့အကျိုးတရားအနေနဲ့ညာထဲမှာထင်လာနောက်ကသူ့ရဲ့နိစ္စသောအကြောင်းကတော့ထုတ်တူပဲပုံစံတူပဲအာယုန်နိတော်မနတိကာရာအာယုန်ကိုနိမလမ်းမအဖြစ်နှလုံးသွင်းခြင်းသည်သူက နီးစွာသော အကြောင်းတဲ့သူကနီးစွာသောအကြောင်းအဲ့တော့ဦးဇင်းတို့ဒီနေရာလေးမှာဇော နေရာလေးမှာရပ်ပြီးတော့သူကနီးစွာသောအကြောင်းပေါ့နီးစွာသောအကြောင်းဆိုတော့ဥမာကုစုကနီးစွာသောအကြောင်းအကုစုကနီးစွာသောအကြောင်းပေါ့အဲ့တော့ကုစုကနီးစွာသောအကြောင်းဒီယောနိတော်မနတိကာရနိမန်လမ်းမှန်နှလုံးသွင်းခြင်းအကုသိုလ်ကနှီးစွာသောအကြောင်းဆိုရင်အာယောနိသောမနတိကာအာယုံပေါ် အာနီမလမ်းမအပြင်နှလုံးသွင်းခြင်းအဲ့တော့အဲ့နေရာလေးမှာဦးဇင်းတို့တစ်ချက်ရက်ပြီးတော့နားလည်အောင်ပေါ့နားလည်အောင်ကြည့်ကြကယောနိတော်မနတိကာရဆိုတာဘာကိုပြောတာလဲယောနိတော်မနတိကာရဆိုတာဘာကိုပြောတာလဲဆိုတော့ဒီယောနိတော်မနတိကာရဆိုတာဒီအခုလက်ရှိဦးဇင်းတို့ရှေ့ကစောစောလေးကမှပြောခဲ့တဲ့ဒီအာဝဇန်ပေါ့ဟုတ်တော်ပေါ့အဲအာဝဇန်နဲ့ဟုတ်တော်ကိုပဲဦးဇင်းတို့ယောနိတော်မနတိကာရလို့ဒီမှာခေါ်တယ် အဲ့တော့ဆိုကြမှာဆိုကုစုတစ်ခုပေါ့ကုစုဖြစ်ဖို့ရန်အတွက်ယောနိတော်မနတိကာရဒီနိစွာသောအကြောင်းဆိုတော့ခုနအာယုံကိုမှန်မှန်ကန်ကန်နှလုံးသွင်းတယ်အဲ့တော့ဒီပင်တော်တော်ရဝတိမှာဆိုရင်ဟုတ်တော့ပေါ့အာယုံကိုယူလိုက်တယ်ဟုတ်တော့ကယူလိုက်တဲ့အခါမှာဟုတ်တော့နဲ့ရှင်မောရှင်မဲစိတ်စိတ်တိတ်တိတ်ရှိတယ်အဲ့စိတ်စိတ်တိတ်တိတ်ထဲမှာအဒီမောက်ခဆိုတဲ့စိတ်တိတ်တစ်ခုပါတယ်သူကဆုံးဖြတ်ချက်ချတယ်အဲ့ဒီဆုံးဖြတ်ချက်ကလေးကသူကမှန်မှန်ကန်ကန်ဆုံးဖြတ်ချက်ချတယ်ဒီအာယုံကိုပေါ့သို့တော်ဦးဇင်းတို့ဒီနေရာမှာတော့နားလည်ရမှာကတော့ ဦးဇင်းတို့မှန်မှန်ကန်ကန်အာယုံကိုစွန့်ဖြတ်ချက်ချတယ်ဆိုတဲ့သဘောကဥမာဦးဇင်းတို့အနိစ္စအတုပါအနိစ္စဒုက္ခအနတ္တအတုပါလို့ဒီလိုမျိုးအဲဆုံးဖြတ်ချက်ချမယ်ဆိုဒါယောနိတော်မနတိကာရဖြစ်မယ်နောက်တစ်ခါယုတ်တရားပဲနန္တရားပဲအာယုံရူပါယုံဆိုလဲရူပါယုံပဲတတ္တယုံပဲစသည်အပြင်အဲ့လိုမမှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်ရင်တော့ဒါယောနိတော်မနတိကာရလို့ခေါ်တယ်အဲ့လိုမဟုတ်ဘဲနဲ့ဥမာဆိုကြပါစို့ အာတာယာဘွယ်နှစ်သက်ဘွယ်အနေနဲ့မြဲတဲ့အနေနဲ့နေစာလို့ဆုံးဖြတ်ချက်ချမယ်ဒုက္ခချမ်းသာတယ်လို့ဆုံးဖြတ်ချက်ချမယ်အတ္တမြဲတယ်လို့ဆုံးဖြတ်ချက်ချမယ်သူဘာနှစ်သက်ဖွယ်လို့အာယုံကိုဆုံးဖြတ်ချက်ချမိမယ်ဆိုရင်တော့သူကဒါအာယောနိတော်မနတိကာရလို့ဒီလိုလဲနားလဲရအဲ့လိုပဲအာယောနိတော်မနတိကာရဖြစ်ခဲ့ရင်တော့သူကအကုသိုလ်သောဆောမယ်ပေါ့အဲ့တော့ဒီနေရာမှာဦးဇင်းမှတ်မိအောင်ပေါ့ဟိုနံကမ္မထန်တော်ကပြောခဲ့တဲ့ ဒီကုစုဖြစ်ဖို့ရန်အကြောင်းဆိုတာလေးကိုပြန်ပြီးနည်းနည်းလေးပြောကြရအောင်အဲ့တော့ဦးဇင်းတို့ကုစုကိုဖြစ်စီတယ်ဆိုတဲ့အခါမှာဟုတ်ရှိတော့ဦးဇင်းတို့ပြောခဲ့ဘူးလေကုစုကို ဖြစ်စီတတ်တဲ့ဟာကဦးဇင်းတို့၄မျိုးရှိတယ်ဘယ်နှမျိုးရှိတော့၄မျိုးရှိပါတယ်ဗျာအာနိယာမိတာဆိုတဲ့တတ်မှတ်ချက်ပေါ့စိတ်ကိုတတ်မှတ်ထားတာနိယာမိတာနောက်တကပရိနာမိတာစိတ်ကိုညှို့ကိုင်းဆိုင်ထားတာနောက်တကသုံးသမှုရာစရာဆိုတဲ့ အလေးအကျင့်ပေါ့သမုဒ္ဒါစရဆိုတာကောင်းကောင်းလေ့ကျင့်ထားတာအဲပြီးတဲ့အခါကျမှလေးကအာဘုဇိတာဆိုတာကဒီနှလုံးသွင်းပေါ့ယောနိတော်မနတိကာရပေါ့နှလုံးသွင်းမှုပေါ့ဒီလေးချက်ဒီကုသိုလ်ကိုဖြစ်စေနိုင်တယ်အဲ့တော့နံပါတ်1ပေါ့ဦးဇင်းတို့ကုသိုလ်ကိုဖြစ်စေတဲ့ဟာကိုဆိုရင်နံပါတ်1စိတ်ကိုတတ်မှတ်ထားတာဘလို့အာယုံမျိုးနဲ့ပဲတွေ့တွေ့ကုသိုလ်ဖြစ်စေရကောင်းတာနဲ့ပဲတွေ့တွေ့ဆိုတာနဲ့ပဲတွေ့တွေ့ ကြိုက်တာနဲ့ပဲတွေ့တွေ့မကြိုက်တာနဲ့ပဲတွေ့တွေ့အကုသိုလ်တော့မဖြစ်စေရဘူးကုသိုလ်ပဲဖြစ်စေရမယ်လို့စိတ်ကိုအဲ့လိုသတ်မှတ်ထားရင်လေဒါကုသိုလ်အဖြစ်များတယ်အဲဆိုတော့အဲ့လိုသတ်မှတ်ထားရုံနဲ့ကုသိုလ်ဖြစ်ကော်လာဆိုတော့အဖြစ်များတယ်လို့ပြောတာဒါကြလေတော့ကိုကတော့ကုသိုလ်ဖြစ်ကမယ်လို့သတ်မှတ်ထားပေမဲ့ဒါကြလေတချို့တချို့အာယုံကတိတ်ပြီးတော့ဟိုမနစ်သက်ပွဲများလာရင်တော့လေသူကအကုသိုလ်လေရေပုံရတော့ဖြစ်နိုင်တယ်သို့တော့သတ်မှတ်ထားရင်တော့အများအားဖြင့်တော့ကုသိုလ်ဖြစ်နိုင်တယ်နောက်ပရိနာမိတာစိတ်ကိုညှို့ထားတာညှို့တယ်ဆိုရယ်ထို့တူပဲ အာယုန်နေနဲ့တွေ့တဲ့အခါမှာစိတ်ကိုမစုံမနဲ့တကားတဲ့ကုစုဖြစ်စီရမယ်ဆိုကုစုဘက်ကိုအာယုန်ကိုညှက်တာအဲ့တော့ဆိုကြပါလို့လမ်းမှာတွေ့တဲ့အာယုန်လေးတစ်ခုတွေ့တယ်တွေ့တာချင်းတော့ပုံကုန်နှစ်ယောက်တွေ့ရင်တွေ့မယ်ဒါပေမဲ့ကုစုဘက်ကိုစိတ်ညှက်ထားတဲ့ပုံကူကကြတော့အတွေးကတစ်မျိုးလေးတွေ့မယ်အကုသိုလ်ဘက်ကိုစိတ်ညွတ်ထားတဲ့ပုဂ္ဂိုလ်ကကြတော့အတွေးကိုတမျိုးလေးတွေးမယ်ပေါ့ဒါကလေးဦးဇင်းတို့ကိုယ်ပတ်ဝန်းကျင်မှာတခါကြီးဒီကမာကြီးရှိတယ်ကိုမိသားစုပဲဖြစ်ဖြစ်ပေါ့လေကိုမိတ်ဆွေပေါင်းသင်းနေတဲ့အတူနေကြတဲ့အခါပဲဖြစ်ဖြစ်ဆိုကြပါစို့ကိစ္စလေးတစ်ခုပေါ့ အဲဟိုယူလိုက်တယ်ဥမာဆိုကြပါစို့အမိုက်တော်လကောင်အမိုက်ကောက်တယ်အမိုက်ပြစ်တယ်ပေါ့အစတော့ဘာလို့အမိုက်တစ်ခုတွေ့တယ်အကုသိုလ်ဖြစ်စေရမယ်လို့စိတ်ကိုညှို့ထားရင်တော့အမိုက်တစ်ခုတွေ့လည်းပဲအာဒါလေးသိမ့်လိုက်ငါကုသိုလ်ရတာပဲလေသူကောက်သိမ့်လိုက်တော့တခါကြီးတခါကြီးဘာဖြစ်သွားတော့ဘာစိတ်ဖြစ်သွားတော့ကုသိုလ်စိတ်ဖြစ်သွားပါတယ်ခင်ဗျာကုသိုလ်ဖြစ်သွားတယ် ဒါပေမဲ့စိတ်ကိုအဲ့လိုကုသိုလ်ဘက်ကိုညွတ်မထားဘူးဆိုလို့ရှိရင်တော့ဒါကြတဲ့အမိုက်တွေ့တာနဲ့ဟာဒီလိုနေရာမျိုးအမိုက်ပစ်ကမလားဆိုရင်စိတ်ကအလိုမကျမှုဆိုတဲ့အကုသိုလ်တွေကိုပြစ်မသွားနိုင်ဘူးလားဖြစ်သွားနိုင်ပါတယ်ဗျာဖြစ်သွားနိုင်တယ်ဒါဥစဉ်တို့တာရကတွေတော့များစွာရှိတယ်ဟိုအမဘာလီဝတ္ထုလိုခဲ့ထားအဲ့တော့စိတ်ကိုညှို့ကိုင်းထားခြင်းဒီလေကုသိုလ်ကိုဖြစ်စေဖို့ရန်ကုသိုလ်ကိုဖြစ်စေနိုင်တဲ့အကြောင်းတစ်ခုထဲမှာပါတယ်နောက်တစ်ခါသမှုရာဇရာဆိုတာကတော့လေ့ကျင့်ထားတာအကောင်းကောင်းလေ့ကျင့်ထားတာအမြဲတမ်းစိတ်ကိုတခါလေကုသိုလ် နဲ့လေ့ကျင့်ထားတယ်ကုသိုလ်ဖြစ်အောင်လေ့ကျင့်ထားတယ်အဲလေ့ကျင့်ထားရင်လည်းသူကအာယုန်နေအာယုန်နေနဲ့တွေ့တဲ့အခါမှာမြုံနေဆိုအာယုန်ကခုနကောင်းတာလည်းဖြစ်ရင်ဖြစ်မယ်ဆိုးတာလည်းဖြစ်ရင်ဖြစ်မယ်အိတ်ထားလည်းဖြစ်ရင်ဖြစ်မယ်အနှိတ်ထားလည်းဖြစ်ရင်ဖြစ်မယ်အဲ့လိုအာယုန်နဲ့စုံလိုက်တဲ့အခါမှာကိုကဘာဖြစ်တော့လေ့ကျင့်ထားတဲ့အခါကျတော့စိတ်ကအလိုလိုဘယ်ကိုရောက်သွားလဲကုသိုလ်ပဲပဲကင်သွားတာပဲအဲအဲ့လိုလေ့ကျင့်မထားဘူးဆိုရင်တော့ဦးဇင်းတို့သူကအဲ့အာယုံပေါ်မူတည်ပြီးတော့ကိုယ့်ရဲ့ဒီ ဟိုစိတ်ကဆုံးဖြတ်ချက်ပေါ်မူတည်ပြီးတော့အမျိုးမျိုးပြောင်းသွားနိုင်တာပေါ့အဲ့ဒါလည်းဦးဇင်းတို့ဟိုမာတိတ်တမထေကြီးတို့လို့ပေါ့နော်ဒါဒီလိုမျိုးလေ့ကျင့်ထားတာအယုဒုကမ္မဋ္ဌာန်းလေ့ကျင့်ထားတော့အမျိုးသမီးတယောက်ရေလိုက်တယ်အတန်ကြားတဲ့လက်ကြီးတွေသွားမြင်နေလေ့ကျင့်ထားတယ်လေ့ကျင့်ထားတဲ့အခါသွားမြင်လိုက်တာလည်းဒါကလည်းသူကအယုဒုကမ္မဋ္ဌာန်းရသွားတာပေါ့ဒါလေ့ကျင့်ထားလို့နောက်တစ်ခါအာဘုဇိတအာဘုဇိတဆိုတော့နှလုံးသွင်းမှုခုနပြောတဲ့ကုကုဦးဇင်းတို့ပြောနေတယ်ကုသိုလ်ရဲ့နှီးသွားသောအကြောင်းဒီယောနိတော်မနတိကာရဆိုတဲ့အပိုင်းပေါ့အဲ့တော့ကုသိုလ်ကိုဖြစ်စီကုသိုလ်ကိုဖြစ်စီတယ် ဒါကုသိုလ်ကိုဖြစ်စီတဲ့ယောနိတော်မနတိကာရရှိသို့တော့အဲ့ယောနိတော်မနတိကာရကတဲ့အကြောင်း၄မျိုးအပေါ်မှာမူတည်ပြီးတော့သူကလည်းဖြစ်တာအကြောင်း၄မျိုးအပေါ်မှာအခြေခံတယ်အဲ့ဒါဘာလဲဆိုတော့နံပါတ်1ပရိတုပဒေတာဝါဒတင်းတင်းလျှောက်ပတ်တဲ့အယက်ဒေတာကိုရောက်နေရင်ယောနိတော်မနတိကာရအဖြစ်များတယ်သူတို့ကပတ်ဝန်းကျင်အခြေအနေနေရာဒေတာလေးကကောင်းတဲ့နေရာလေးပေါ့ဇလိုရင်းကတော့ကုစုလုပ်တဲ့နေရာမျိုးမှာကိုကရောက်နေလို့ရှိရင်ကိုယ့်ရဲ့ဆုံးဖြတ်ချက်တွေကလည်းနှလုံးသွင်းမှုလေးတွေကလည်း အဲသူကယောနိတော်မနတိကာရအသင့်အတင်ဟာပြီးနှလုံးသွင်းတတ်တယ်ပေါ့အဲ့တော့ဒကာကြီးတွေဒကာမကြီးတွေကဆိုကြပါစို့ပတ်ဝန်းကျင်တစ်ခုကခုနလိုပေါ့တရားနှလုံးသွင်းတဲ့ပတ်ဝန်းကျင်ကိုကရောက်ရောက်နေလို့ရှိရင်အဲများသောအားဖြင့်ကိုကလည်းနှလုံးသွင်းပြင်မှာပေါ့အဲ့တော့ကိုယ့်ရဲ့ဆုံးဖြတ်ချက်တွေမှန်တာပေါ့အခုရဲ့ပတ်ဝန်းကျင်ကခုနတရားနှလုံးသွင်းတဲ့ပတ်ဝန်းကျင်မဟုတ်ဘူးလောဘဖြစ်စရာဒေါသဖြစ်စရာအာယုန်တွေများတဲ့ပတ်ဝန်းကျင်မျိုးကိုကရောက်သွားရင်လည်းပဲအဲကိုကဘာဖြစ်တော့ယောနိတော်မနတိကာရဖြစ်ဖို့ဆိုတာလွယ်ပါမလားမလွယ်နိုင်ပါဘူးခင်ဗျာ မလွယ်ဘူးယောနိတောကမနတိကာလမဖြစ်ရင်လည်းတည်ကြတယ်နောက်ကလိုက်လာမယ်ခုနဇောကအကုသိုလ်ဇောပဲဆိုမှာပေါ့နောက်တစ်ခုကတော့ဒီယောနိတောမနတိကာလဖြစ်ပေါ်ရနောက်တစ်ခုကတော့တပ္ပရိတုပနေတယနာသူတော်ကောင်းတွေကိုဘုရားသားရှိတဲ့သူတော်ကောင်းတွေကိုမြှဝဲစီကပ်ရခြင်းသူတော်ကောင်းတွေနဲ့ပေါင်းဖော်ရခြင်းပေါ့ဒါလည်းသူကယောနိတောမနတိကာလဖြစ်ပေါ်ရအကြောင်းပေါ့အဲ့တော့ခုနလိုသူတော်ကောင်းတွေနဲ့ပေါင်းဖော်ခွင့်ရရင်တော့အာယုန်တစ်ခုနဲ့တွေ့တယ်စဉ်းစားလိုက်တဲ့အခါမှာသူတော်ကောင်းတွေကလေ့ကျင့်ကသူကကောင်းတဲ့ဘက်ကကုသိုလ်ဖြစ်တဲ့ဘက်ကပဲတွေးတတ်တာ ကုသိုလ်ဘက်ကကုသိုလ်ဖြစ်တဲ့ဘက်ကတွေးတတ်တော့အဲ့အလေးချင်းကကိုလည်းသူတို့ကောင်းနေတဲ့ပေါ့ရင်ကိုကလည်းတွေးရင်ကုသိုလ်ဖြစ်တဲ့ဘက်ကပဲလိုက်တွေးမိမှာပေါ့အဲမဟုတ်လို့ရှိရင်တော့သူကခုနပြောသလိုကုသိုလ်ဘက်ကတွေးပြဖို့မလွယ်ဘူးပေါ့အော်နောက်တကသုံးခုမြောက်ယောနိတော်မနတိကာရဖြစ်ဖို့ရန်ကတတ္တမသဝနာဟာသူတော်ကောင်းတရားတွေနားတယ်ခုလိုပေါ့သူတော်ကောင်းတရားတွေနားတယ်အဲကိုယ်စိတ်ကလေးကိုငါတို့ကုသိုလ်ပြအောင်ဘယ်လိုနေမလဲဆိုတာမျိုးလေးကိုကနားလည်လာနားလည်လာလို့ရှိရင် အဲဒီသူတော်ကောင်းတရားကိုနာကြားခြင်းအပြင်လည်းပဲယောနိတော်မနတိကာတာဖြစ်နိုင်တယ်ပေါ့နောက်တစ်ခုတော့ပုပ္ပိသကရပုံညာတာရှိကကောင်းမှုရှိခဲ့တယ်ရှိကကောင်းမှုရှိခဲ့ရင်ယောနိတော်မနတိကာတာအဖြစ်များတယ်တဲ့အဲ့တော့ရှိကကောင်းမှုရှိခဲ့လို့ဒီဘဝမှာလည်းကောင်းတဲ့ဘုံဘဝရောက်တယ်ကောင်းတဲ့ပရိသတ်နဲ့ဆုံရတယ်ကောင်းသောတရားတွေနာကြားခွင့်ရတယ်ဒါလို့ဆိုရင်လည်းသူကခုနပြောသလိုပေါ့ယောနိတိယောမနတိကာရဖြစ်ဖို့များတယ်အဲ့တော့ပြန်ပြောမယ်ဆိုဦးဇင်းကဒီမှာဘာတို့တကကြီးဒကမာကြီးကိုပြောကျင်တယ်လဲဆိုတော့ ကုသိုလ်ရဲ့နီးစွာသောအကြောင်းသည်ယောနိတော်မနတိကာရတော်တော်အဲယောနိတော်မနတိကာရဖြစ်ဖို့အတွက်ဒီမှာအကြောင်းတရား၄ပါးကလည်းစုံညီယောနိတော်မနတိကာရပို့ပြီးတော့အဖြစ်များတယ်နံပါတ်၄ပရိတုပဒေတာဝါဒနံပါတ်၄တပ်ပရိတုပနေတယအဲတင့်တတဲ့အရာမှနေရမယ်သူတော်ကောင်းတွေကိုမိဝဲရမယ်နံပါတ်၃တတ္တမတဝနာသူတော်ကောင်းတရားတွေကိုနာကြခွင့်ရရင်နံပါတ်၄ပုပ္ပိသကတဗုံညတာရှိကလည်းကောင်းမှုတွေရှိခဲ့မယ်ဆိုရင်ယောနိတော်မနတိကာရအဖြစ်များမယ် ယောနိသောမနတိကာရအဖြစ်များရင်ဘာအဖြစ်များမလို့ဆိုတော့ကုသိုလ်အဖြစ်များမယ်တဲ့ဘာအဖြစ်များမလို့ကုသိုလ်အဖြစ်များပါမယ်ဖေ။ကုသိုလ်အဖြစ်များမယ်အဲ့တော့ဂျုံမိပြန်ပြောရင်တော့ဒါဇောတွေမှာသူ့ရဲ့နီးစွာသောအကြောင်းကတော့အကြောင်းတွေများစွာတွေကနီးစွာသောအကြောင်းဆိုရင်တော့ဒီနှလုံးသွင်းမှုပေါ့ယောနိတော်မနတိကာရနဲ့အာယောနိတော်မနတိကာရဒီနှစ်ခုကသူတို့ရဲ့နီးစွာသောအကြောင်းလို့ဒီလိုသဘောကျနားလည်ရမယ်။ကဲပြီးတဲ့အခါကျတော့ဦးဇင်းတို့ဇောပြီးတော့ ရာယုံကိုခတ်တွတ်တွတ်ကလေးသွားကြရအောင်အဲ့တော့တရားယုံတရားယုံဆိုတဲ့အခါကျတော့တရားယုံကသူကကိုယ်ပိုင်လက္ခဏာပေါ့ကိုယ်ပိုင်လက္ခဏာဘာလဲဆိုတော့သရာရမဏဝိဇာရဏလက္ခဏံဒါရမဏံသူလည်းပဲဘာလုပ်တယ်ဆိုတော့အာယုံ6ပါးကိုသိခြင်းတနည်းအားဖြင့်အာယုံ6ပါးကိုယူခြင်းဒါလက္ခဏာရှိတယ်တဲ့ဒါဒါရမဏကဒါကိုယ်ပိုင်လက္ခဏာပဲအဲပြီးတဲ့အခါကျတော့သူက သူ့ရဲ့လုပ်ငန်းကိစ္စပေါ့သူ့ရဲ့လုပ်ငန်းကိစ္စじゃဘာပြောတော့ဆိုတဲ့ခါကျတော့ဒရာရမဏရတန်တဲ့ဒရာရမဏဆိုတာတန်အာရမဏံပေါ့ထိုအာယုံကိုပဲယူတယ်ဒါသူ့ရဲ့လုပ်ငန်းထိုအာယုံဆိုတာဘာပြောလဲဇောယူသည့်အာယုံသူ့ရှိကဇောကအာယုံကိုခံစားပြီးတော့ယူထားတယ်အဲဒီဇောယူတဲ့အာယုံကိုပဲယူတယ်ဆိုကြပါလို့ဇောကခုလိုဒကာကြီးဒကမိုက်တွေတရားနာနေတဲ့အချိန်မှာဆိုကြပါလို့အတန်ကိုအာယုံယူထားတယ်ဆိုရင်နောက်ကဒရာယုံကလည်းအကယ်၍ကြားခဲ့သည်ကြည့်တော့ အတန်ကိုပဲသူအာယုံယူမှာပေါ့ဒါကြောင့်မလို့ဇောယူတဲ့အာယုံကိုပင်လိုက်၍အာယုံယူခြင်းဒီသူ့ရဲ့လုပ်ငန်းကိစ္စပဲနောက်တစ်ခါသူ့ကိုညံထဲမှာဆင်ကျင်လိုက်တဲ့ခါမှာတထာဘာဝတို့တူပဲသူကအော်ဇောယူသည့်အာယုံကိုပဲယူတတ်တဲ့သဘောတရားလို့ညံထဲမှာရှိယူတင်လာတယ်နောက်နီးစွာသောအကြောင်းဇဝနာပဂမနာပဒဒါနံဒီဇောစေရဲ့ချုပ်ပြက်သွားခြင်းဒီသူ့ရဲ့နီးစွာသောအကြောင်းပဲအဲဒီလိုမျိုးကိုကနားလည်ရမယ် အဲအဲ့ဒါကိုတစ်ချက်သိပြီဆိုရင်ဒီ द्वार အလိုက်ဒီတရားယုံကိုလေးရှုလို့ရတယ်စကု द्वार မှာဆိုရူပယုံ သောတာ द्वार မှာဆိုရင်အန္တတယုံခန္ဓာ द्वार မှာဆိုရင်ခန္ဓာယုံအနတ်ရတ္တဇိမာ द्वार မှာဆိုရတ္တယုံအယတာကာ द्वार မှာဆိုဘောဓဘာယုံ အတွေ့အထိအဲမနောဒရမှာဆိုရင်တော့ဒါဓမ္မယုံမြည်ရတဲ့တရားတွေပေါ့ဒါတွေကိုအာရုံယူမယ်လို့တလို့သဘောကျအဲ့တော့ဦးဇင်းတို့ဒီနေ့ဒီလက္ခဏာတ္တပြစ္စုပ္ပတ္ထံမြတ်ထံမှာ ဩတော်တနည်းအားဖြင့်မနောရာဟောဇံပြီးတဲ့အခါကျတော့ဇောကုစုအကုစုဇောပြီးတဲ့အခါကျတော့တဒါယုံပေါ့နော်တကယ်အဲ့ဒါဦးဇင်းတို့ပြီးပြီဆိုတော့နောက်နေ့မှပဲကြံတဲ့တရားတွေကိုဆက်ပြီးတော့အမ်သွားကြအောင်ဆိုဒီနေ့တော့ဒီလက္ခဏာတတပစ္စုပ္ပတ္ထံပဋ္ဌံကိုပဲဒီမှာနားကြအောင်ဆိုတို့အားလုံးသောတရားနာပရိသတ်ပေါင်းသူတော်ကောင်းတွေကလည်းဒီဒေဋ္ဌိဝိတ္တုဒ္ဓိနဲ့ပြည့်စုံရေးအတွေ့ယုံ nant ပရမတ်ဒီအပေါ်မှာ ယုံယုံနံတရားတွေပေါ်မှာပရမတ်ကိုဉာဏ်မြင်စိုက်တည်တိုင်အောင်သိရမြည်မှာဒီလက္ခဏာရတ္တပစ္စုပတ္တံပဋ္ဌံကိုလည်းသိဖို့ရန်လိုအပ်တယ်လို့ဒီလိုသဘောကျကိုဒီကိုဒီနားလည်ပြီးတော့ထိုကဲ့သို့သောယုံနံပရမတ်တရားတွေကလက္ခဏာရတ္တပစ္စုပတ္တံပဋ္ဌံဆိုတဲ့အကျင့်ရာ၄မျိုးကိုကိုဒီကိုဒီသိအောင်ကြိုးစားပွားများ အားထုတ်နိုင်ကြကုန်ရသည်သာဓု ta du ta ba